ဝင်ဒီဒီနေရ2022ခုနှစ်ဇူလိုင်လ16ရက်စနေနေ့ညနေပိုင်းသဘောတရားရာပိုင်းထေရဝါဒဓမ္မကမ္မထံလမ်းစဉ်သဘောတရားရာပိုင်းနေရာ90ကျေကိုကျင်မြောက်သုံးချကျင်လမ်းမြပဒံပိုင်း10ဣတုပစ္စယောအပိုင်း4ဒီနေ့၄ရက်၄ချိန်မြောက်ပေါ့ဣတုပစ္စည်းနဲ့ပတ်သက်ပြီးမြောက် မနေ့ကတော့ဒီပဋ္ဌာန်းသင်လာပြီးဆိုသိတဲ့တိတိုက်တာလေးလည်းပြောရတာပေါ့နော်ပြီးတော့မှဘုန်းကြီးတို့လက်တွေ့တိုင်ကန်လာလည်းပြောမယ်စာတွေ့ပြောလည်းလက်တွေ့ပြောလိုက်ဒီလိုပဲပြောနေမှာနာပါများရင်တော့သဘောပေါက်သွားပေါ့နော်အဲ့ဒီပစ္စည်းလေးကိုယ့်အကောအာယုံပြုစဉ္ညာနှလုံးသွင်းကြည့်ပေါ့ပါဠိရပါလေဟေတုနော်ဟေတု ဟေတုဆိုပြီးတော့ခဏရမယ်နော်အပေါ်မှာပါဠိလေးနဲ့အသူကဘုလိုသင်ပြီးလို့ရင်တော့ပါဠိရစာပြီးယူနိဖန်ဒီတတ်ရမယ်နော်ဟေတုဆိုတာအကြောင်းတရားပစ္စည်းတရားနေနာခဏရဒါတပုတ်ပဲပြီးတော့မှဟေတုသံယုတ်တကာနံဓမ္မနံအဲ့ဒီဟိတ်6ပါးအကြောင်းတရားတွေကြောင့်ဖြစ်တဲ့စိတ်စေတသိက်တွေဒါအကျိုးတရား ဒီစိတ်စေတသိက်တွေကြောင့်နောက်တာအကျိုးတရားထပ်ဖြစ်တယ်တန်သမုဋ္ဌာနာနေစာရူပနာအဲ့လိုဒီနှစ်ခုဒီဟိတုတံပြုတ်ကနာဓမ္မနာဒါလည်းအကျိုးတရားပစ္စေဝပံတရားလို့ခေါ်တယ်တန်သမုဋ္ဌာနာနေစာရူပနာဒါလည်းအကျိုးတရားပစ္စုပန်တရားပေါ့နော်အဲတော့ရက်ချင်တော့ဒီဟေတုတံပြေလောကနာဓမ္မနာဒီမှာရလို့ရပါတန်သမုဋ္ဌာနာနိစ္စရူပနာအဲ့မှာတစ်ခါရပေါ့ ဒါကြိုးတရားတွေကြီးပဲအဲ့တော့ဒီအကြောင်းတရားကြိုးတရားတွေဟာဟေတုပစ္စေနာပစ္စယဟေတုပစ္စယဆိုတတ္တိဒုဖြင့်ခြေစုပြုအဲဒါတွေအများမပြတ်ဖြစ်နေအောင်ဟေတုပစ္စယတတ္တိဒုဖြင့်ခြေစုပြုတယ်ဒီလိုလေးမှတ်ထားမှာပေါ့နော်အဲ့တော့ဒီအောက်မှာဘုန်းကြီးတို့ကြည်လိုက်ပေါ့အကြောင်းတရားတွေကနော်ဟေတု အကြောင်းတရားပစ္စည်းတရားတွေဟိတ်6ပါးဒါအကုန်လုံးသိနေလောဘဒေါသမောဟအာလောဘအဒေါသမောဟဒါတော့ဘုန်းကြီးကချုံကြတော့တကယ်တမ်းကျကုသိုလ်ဘက်မှာအာလောဘအဒေါသမောဟအကုသိုလ်ဘက်မှာဆိုအာလောဘအဒေါသမောဟဝိဘက်မှာအာလောဘအဒေါသမောဟနော်ကရိယာမှာလည်းအာလောဘအဒေါသမောဟအစရှိသည်ပေါ့အဲ့ဒီလိုတွေခွဲရတယ်နော် အများကြီးပြတကယ်တော့အဲ့ဒါတွေချုပ်လိုက်ရင်တော့အပြာကရခဏထားလိုက်ပေါ့အကုသိုလ်ဘက်လောဘဒေါသမောဟအာကုသိုလ်ဘက်အကုသိုလ်ဘက်ဆို အာလောဘအဒေါသမောဟအာကုသိုလ်ဘက်ဆိုလောဘဒေါသမောဟဒါပဲနော်ဒါလေးသိထားဖို့အဲဒီမှာဘုန်းကြီးတို့အကုသိုလ်လုပ်နေတာဆို ကုသိုလ်ဘက်ကစပြောကြတော့ဘောနော်အာလောဘ နမနီကစာသဘောပြောဒီနေ့ကိုတရားသဘောနဲ့ပြောကြအောင်အာလောဘဆိုမလိုချင်တဲ့သဘောမတောင့်တသဘောပေါ့နော်ကိုယ်တဏ္ဍမှာအာလောဘဖြစ်လာပြီဒီအာယုန်နဲ့ပတ်သက်ဘာမှမလိုချင်ဘူးဘယ်အာယုန်မှလည်းမလိုချင်ဘာရဲ့ဘယ်အာယုန်မှလည်းမတောင့်တဘယ်တက်ရှိမှလည်းမလိုချင်ဘယ်တက်မှန်မှလည်းမလိုချင်ဘူးနော်ဘာဖြစ်စေပါစေညာဖြစ်ပါစေတခုလုပ်ပြီးကောင်းတာလုပ်ရင်ဘာဖြစ်ပါစေညာပဲဒီလိုတောင့်တတာလည်းမရှိတော့ဘူးအဲ့ဒါအာလောဘပဲဟွန်း အဲ့ဒါတကယ်တကယ်ကျတော့တကယ်လောက်တာတော့ဖျားလောင်းကြီးတွေပေါ့နော်သူတို့ကဒါနပြုပြုဘာကုသိုလ်ပဲလုပ်လို့နော်စိတ်ထားတတ်တယ်နော်ဟိုလူတွေလူပစ္စည်းတွေဘာတွေလူတွေဆိုတာဒါသမညာပဲနော်မိမိအသက်ထင်ရှားရှိတဲ့ခန္ဓာကိုယ်ကြီးပေါ်လာရင်တော့သူကရဲရဲဝင်ထူနိုင်နော်ကိုယ်လိုက်ငါးလေးရဲရဲဝင်လှူနိုင်တယ်ရာလောင်းဖွာလိုက်ကြည့် မျက်စိလိုခြင်းမျက်စိလိုနိုင်တယ်နော်ခြေလက်ကိုယ်ငါတွေလိုခြင်းလူတာနိုင်တယ်နော်နောက်ဆုံးအသက်ပါစွန့်ပြီးလူတာနိုင်တယ်အဲ့ဒါပါလေအလောဘတတ္တိဒီခန္ဓာကိုယ်ကြီးပေါ်မှာ မတွေ့တာလို့မငဲ့ကွက်လို့လူနိုင်တယ်တော်တော်များများမလူနိုင်ဘူးနော်อืมခုဘုန်းကြီးတို့ဒီနောက်တိုင်းသားနောက်တန်းရောက်တဲ့ပုဂ္ဂိုလ်တို့ကားတိုင်းမှာလိုင်းဖြေရပြီးဆုံးလား တကယ်လို့ရုပ်တရားအစီရင်ဖြစ်သွားရင်ဒီ body လူမလားဆိုတာဒါမေးလာနော်တော်တော်များများဘုန်းကြီးတို့တွေ့ရပါတယ်တော်တော်ဝမ်းသာစရာကောင်းတယ်ခန္ဓာကိုယ်ကြီးကသေသွားမှတော့ဗာထူးမှလို့ body ဘာမှသုံးမကြတော့ဘူးတို့ဒီရောက်မှဖြစ်ပြလေးတခုကလေးငယ်လေးတယောက်ငငယ်ရွယ်နဲ့ယောဂမျိုးစုံ ဖြစ်ရှာဝေးမတွေ့ဘူးတကယ်နာမည်ကြီးစေယုံပေါ့ဒီဘေးတွေကမှာစတန်ဖို့စေယုံဒီကုသပဲမလို့လည်းနောက်တော့ကလေးဟာဆုံးသွားတယ်ဆုံးသွား ဒါပေမဲ့ယောဂရှာမတွေ့ယောဂရှာမတွေ့တော့ဆေးရုံကနေဒီကလေးရဲ့ body ကိုလာလုခံမိခင်ဖြစ်ပြီးတော့ဘုန်းကြီးကိုလာပြီးတော့တိုင်ပင်ပါဆရောတဲ့ဒါလေးရဲ့ယောဂလည်းကွယ်လွန်တာကွယ်လွန်သွားတယ်ဘာယောဂမှဖြေရမသိရဘူးဗျာအဲ့ဒါဆေးရုံကဒီ body သားလေးရဲ့ body ကိုလုခံနေတယ်ဒီယောဂကိုဘာကြောင့်ဖြစ်တယ်လို့သိအောင်တရားသုတေသနာပြီးဘုန်းကြီး မလေးရဲ့လို့တေသွားပါပြီတေသွားတော့လဲသားလေးနဲ့ကုသိုလ်ဖြစ်အောင်ဘော်ဒီလှူလိုက်မကောင်းတာပေါ့ကွယ်ဒီလိုပဲပြောပြပါလှူလဲလှူလိုက်ပါကိုသားချစ်မြန်လို့လားဒါပေမဲ့နော်ကျိုးများရာကျိုးများချောင်းတွေ့ပြီးသားအတွက်လည်းကောင်းတယ်ကိုယ်အတွက်လည်းကောင်းတယ်နော်အဲ့ဒါလေလှူဖို့တော်တော်ခက်တယ်အပြောလွယ်နော်ဒီ body ကိုလှူဖို့အဲကြောင့်အဲ့လိုလှူနိုင်ရင် ဒါကဒီပေါ်မှာတတ်နှစ်သက်မှုမရှိမှစွမ်းလုံးမှုမရှိမှဒါလူနိုင်ပါဘူးလူရတန်းနဲ့ဆိုတာဒီတိုင်းပါလူရတန်းနဲ့ကလည်းကြည်လိုက်ဟိုကလူလူကြိုလူနိုင်ပြီးဆိုကြွေးတာမွေးတာပဲဖြစ်ဘုန်းကြီးတို့တရားရေးဓမ္မရေးတွေဆိုအာဒီတန်ဃာတွေရှင်မြတ်တွေပေါ့ဆိုအာဒါခုံပေးစေချင်တာပဲလူလူကြိုကြိုကိုလူကြတန်းညာကောင်းလို့ဝယ်ရတယ်အများကြီးချက်လာအများကြီးကြွေးချင်မွေးချင်ဘုန်းကြီးတွေကချင်းချင်းစားနေတယ် မသိလာတဲ့အရွယ်ရလာတော့အရာလုံးကမသိဘူးများများစားလို့လည်းမဖြစ်ဘူးအဲ့လိုမျိုးတွေဖြစ်တော့ဘူး။နောက်ရင်ဘုန်းကြီးတွေနဲ့သင်တော်တာလေးလူကြတော့သူတို့မှသူတို့ကိုဝမ်းမြောက်ဝမ်းသာဖြစ်နော်။အလောဘတတ္တိပဲနော်။လူကျင်တဲ့စိတ်တွေကြောင့်မို့လူတွေလူကျင်တဲ့စိတ်တွေဖြတ်လာ။အလောဘရတတ္တိကြောင့်မို့ လှူဒန်းခြင်းနဲ့စိတ်တွေလှူဒန်းခြင်းနဲ့စိတ်တွေနဲ့တူဟောတန်ခါတွေဘယ်လိုချက်မယ်ဘယ်လိုပြုတ်မယ်ဘယ်လိုလှူမယ်ဟောကိုမူရနှုတ်မူရတွေဟောတခါလေဝမ်းမြောက်ဝမ်းသာပေါ်ရအမူရတွေပဲတွေ့ရဒါအလောဘတတ္တိပဲနော်ဘာလူလူအဲ့ဒါမျိုးဖြစ်ဖို့အရေးကြီးတယ်လူနဲ့ခိုက်တမ်းမလားဝမ်းမြောက်ဝမ်းသာဖြစ်ရမယ်လူပြီးတဲ့နောက်ကလည်းဝမ်းမြောက်ဝမ်းသာဖြစ်နေအောင်ဒါအလောဘရဲ့တတ္တိပဲအဲ့ဒါမျိုးပေါ့နော်တစုံတရားတော့မမျှော်ရဘူးပေါ့နော် အဲဒီတခုတည်းမျောပြီးတော့ကိုကလူမယ်ဆိုရင်တော့အဲ့ဒါတော့မဟုတ်တော့ဘူးဗျာမျောမလို့ပါနဲ့နော်အဲ့ဒါမျိုးမှတ်တာနိဗ္ဗာန်တော့မျောလို့ပေါ့ဉာဏ်တွေမျောမလို့နဲ့ဘာဖြစ်ရပါလို့ညာဖြစ်ရတော့ဒီလိုတခုတည်းမျောလင့်ပြီးလှူးနေမယ်ဆိုရင်တော့ဒီလောဘပါနေလောဘပါပြီးလှူမယ်ဆိုဒီလှူကတော့အကျိုးပေးပြီးွားဖို့ထက်သန်ဖို့ခက်တော့လှူရင် ကိုချိုးမမြောက်လင်းနော်ကိုအတွက်မမြောက်လင်းအများအတွက်အကျိုးရှိဖို့ရည်ကြည်တယ်လူကံပုဂ္ဂိုလ်အတွက်အကျိုးရှိဖို့ရည်ကြည်တယ်ဒါလေးမှတ်ထားနော်အဲတော့နောက်တစ်ခုဒါကပါလေလောဘအလောဘကြောင့်မို့စွန့်လို့လူမှုမလိုချင်မှုကြောင့်မို့ဟုတ်လားနောက်ကကောင်းတဲ့စိတ်စေတသိက်စိတ်စားရုံတွေဖြစ်လာစိတ်ပြိုတော့ကိုနုနော် အဲ့ဒါမျိုးဆိုလိုလဲနော်ငါပြပြောတဲ့ဟိုတက်ကြီးမပြက်စီးသေးပါဘူးဆိုတာမျိုးမဟုတ်ဘူးကိုယ်တဏ္ဍာမှာလောဘတွေဖြစ်နေမယ်အလောဘတွေဖြစ်နေမယ်အာဒေါသအာဒေါသသူပိုသိတာနော်အာဒေါသဆိုစိတ်မဆိုးတဲ့သဘောမေတ္တာဒေါသရဲ့ဆန့်ကျင်ဘက်ပေါ့အာဒေါသဒေါသရဲ့ဆန့်ကျင်အာဒေါသအာဒေါသဖြစ်နေတဲ့ပုဂ္ဂိုလ်ဟာ နော်အာရောဒတွေကိတ်အောင်နဲ့စိတ်ထဲမှာကြည်လင်အေးချမ်းတယ်သူကြည်တာနဲ့ကိုကြည်လင်အေးချမ်းတယ်အဲ့ဒီပုဂ္ဂိုလ်တူတယောက်ပါလေအာရောဒရှိမရှိဆိုရင်မေတ္တာတကိမကိဘူးသူမျက်နာကြည်သူမူရာချင်းသိနော်ဟောသူတဏ္ဍမှာအာရောဒတွေကိတ်နေပြီမေတ္တာတတွေကိတ်နေပြီသူကြည်လို့အေးလို့အဲ့လိုဖြစ်တာဟုတ်ဗျာညာတော့ပြင်တော့ဟွန်းလူရဲ့သဘာဝဘာဖြစ်လာလဲဆိုရင် အဆင်မပြေတာလေးကြုံလာရင်ဒေါသတွေဖြစ်တတ်တယ်နော်ချို့ကြလဲလို့ဒေါသဖြစ်ရတာကိုကျင့်နှပ်ပြီးဆင်ကျင်ပြီးတော့ဟောပုရုဇဉ်ပဲဒီလိုပဲဖြစ်တာပါဒီလိုနော်ပုရုဇဉ်ဆိုပြောရတာကိုသိကျင်နှပ်မနေလေတော့ပဋ္ဌာန်းသိပ္ပံဆရာတော်ပြောသွားတယ်ဆုံးမလေးကောင်းပါဆိုရဘာပြောသွားလဲပုရိဇဉ်ဆိုတဲ့အပြောလေးနဲ့ကျင့်နှပ်နဲ့ပုရိဇဉ်ဆိုတဲ့ပုရိဇဉ်ဆိုတဲ့စကားရဲ့အတိပ္ပယ်ကို သေချာစဉ်းစားပြီးပြောကြရင်ကောင်းတယ်ပုထုဇဉ်ဆိုပုထုကိလေသေဇနီတိတိပုထုဇဉ်တော်ကိလေသာတွေအဖြစ်များလို့ပုထုဇဉ်ခေါ်တာနော်ပုထုဇဉ်ဆိုတာတေပြပြဓာတ်ရပြောရရင်လောဘအာကြီးနေလောဘကိလေသာအာကြီးနေတဲ့ပုံဒေါသကိလေသာအာကြီးနေတဲ့ပုံကိုမောဟကိလေသာကိလေသာတွေအာကြီးနေတဲ့ပုံကိုဒီလိုပြောရင်တော့ဟုတ်လားရှက်စရာကြီးဟွန်းရှက်စရာကြီးဖြစ်နေ အဲ့ဒီအဓိပ္ပာယ်ကိုမသိပါတပည့်တော်ကပုရုဇေမဲ့ဘာညာနဲ့ကိုယ့်ရဲ့ပြစ်ချက်လေးကာဝယ်ပေးနေအဲ့ဒါရှက်ရှာကောင်းပါလေဒါလေးမှတ်ထားဖို့ပေါ့နော်အဲ့တော့ဘာပဲဖြစ်ဖြစ်လူတဲ့တန်းတဲ့နေရာလည်းဖြစ်ခုနကလှူပြီးဆိုလို့ရှိရင်အလောဘတတ္တိပါဖို့လိုတယ်လို့အာဒေါသတတ္တိလည်းပါဖို့ရေးကြည့်တယ်ကုသိုလ်ရေးနော်မေတ္တာတန်းနဲ့လှူဖို့သူပေါ့ မေတ္တာတရားတွေနဲ့လှူဖို့အဲ့ဒါကြောင့်အာရောဒတရားတွေလှူဖို့အကျိုးလိုလားစိတ်နဲ့လှူဖို့နော်အဲ့လိုလှူတဲ့တန်းနဲ့ပေးတဲ့ကန်းနဲ့အဲ့ဒါဆိုရင်ဒီတတ္တိတွေအကျိုးဆက်ကနောက်ကသူဖြစ်ပေါ်လာတဲ့စိတ်တရားတွေကုသိုလ်စိတ်တွေဒီကုသိုလ်စိတ်ကြောင့်ဖြစ်ပေါ်လာတဲ့ဒီမှာတန်သမုဋ္ဌာနာနိသာရူပနာစိတ်စားယုတ်ကောင်းတဲ့အတန်တွေထွက်မယ်ချိုတာတဲ့အတန်တွေထွက်မယ်ဆိုဟုတ်လားအဆင်ပြေတဲ့အတန်တွေထွက်မယ်ညီညွတ်တဲ့အတန်တွေထွက်မယ် ရှေ့ကဘာလို့လဲလောဘအလောဘအတောကတတ္တိဒီတတ္တိကြောင့်မို့ဂျေစုကဒီတတ္တိနဲ့ဒီအကျိုးလိုလားမှုဆုံးလုံမှုနော်ဒီစိတ်တွေကြောင့်မို့ဒီဟာတွေအခြေခံဖြစ်ပေါ်လာတဲ့အတွက်ကောင်းတဲ့စိတ်တွေဖြစ်တယ်ဒီစိတ်တွေကြောင့်ကောင်းတဲ့စိတ်စားရုပ်တွေဖြစ်လာနော်သူ့ရဲ့ရုပ်တွေဟာလေသူမျက်နှာကြည့်လိုက်ရင်လည်းကြည်လင်တောင်းပါကိုယ်မူရတဲ့တိမ်မှုအပြောဆိုတွေကတိမ်မှုအတန်ကစပြီးတော့ အေးချမ်းနဲ့ตายအားနေတယ်ဒါမျိုးပေါ့နော်အဲ့ဒါတတိထားအဲကိုယ်တဏ္ဍာမှာအာလောဘတွေအာဒေါသတွေများများဖြစ်ဖို့ရည်ကြီးတယ်ဒါမျိုးမှတ်ထားမယ်အဲအာလောဘအာဒေါသချိန်ကံပြီးဖြစ်လာရင်နောက်ကကုသိုလ်စိတ်တွေဖြစ်မယ်ကုသိုလ်စိတ်တွေဖြစ်ရင်အဲ့ဒီကုသိုလ်စိတ်ရဲ့စိတ်တွေကြောင့်ဖြစ်လာတဲ့စိတ်ဒဇာယုတ်တွေပေါ့ဒီယုတ်တွေကလည်းအကောင်းယုတ်တွေဖြစ်မယ်ဒီလိုမှတ်ထားမယ် နော်အာမောဟအာမောဟသွားကြအောင်အာမောဟဆိုတာကတော့အများသိလာတော့မောဟရဲ့ဆန့်ကျင်ဘက်ပေါ့ဒါပဲကျေးဇူးရှင်ဆရာတော်လေးဒီဆရာတော်ဖျားကြီးပေါ့ဒီနေ့အဲ့ဒီမှာလေရိုက်တော့ရိုက်ခိုင်းလိုက်နော်နောက်ကြနေမလားမသိဒီနေ့အဲ့ဒီမှာဆုလေးပေးထားပါနော်လေဒီဆရာတော်ဖျားကြီးမိတ်နဲ့လေဒီဆရာတော်ဖျားကြီးကအမောဟရဲ့ဟိုအထိပ္ပယ်၅မျိုးအတိလိမ်မှာ ဉာဏ်ပညာဝိဇာအမောဟာအမောဟရဲ့အမည်ကလေဒီဆရာတော်ဖျားရ၅မျိုးပြောတာအမောဟလို့လည်းခေါ်တယ်ဗမာလိုပြောရင်အတိလိမ္မာလို့လည်းခေါ်တယ်ဉာဏ်လို့လည်းခေါ်တယ်ပညာလို့လည်းခေါ်တယ်ဝိဇာလို့လည်းခေါ်တယ်နော်ဆောင်းမလို့ပေးတာနောက်တွေ့လိုက်မယ်အတိလိမ္မာဉာဏ်ပညာဝိဇာမောဟဝိဇာအမောဟပရမတ္တတန်ခိတ်မှာလေဒီဆရာတော်ဖျားရမောဟရဲ့အမည်၅မျိုး ဆောင်ပုံလေးရေးထားခုနကလောဘဟိဒေါသဟိအာလောဘဟိကုသိုလ်ဟိသုံးပါတယ်မှာအာလောဘဟိအာဒေါသဟိဒီသုံးမျိုးထဲမှာအာမောဟဟိကတော့ဗราဏကြတော့နော်ဒီအာမောဟဟိကုတဏ္ဏမှာရှိနေရင်တန်တရားဝုဒ္ဒရာလွတ်အောင်လုပ်လို့ရတန်တရားမှာကျင်လည်ပြီးဒုက္ခတွေခံစားနေရတယ်ဟုတ်ပြီဒီအာမောဟတရားတွေရှိနေနော်အဲ့လိုပြိဿသမုပ္ပါကိုနှံ့ကြည့်လိုက်လို့ မောဟတရားတွေရှိနေတန်တရားကျင်လိုက်မှာပဲအဲ့ရဆန့်ကျင်မဲ့တန်တရားပြတ်ချင်ရင်အမောဟပညာတရားတွေရှိရမယ်ဝိဇ္ဇာရှိရမယ်ပရိသတ်မှုပါလမ်းကြည့်တော့မသိတော့လိုချင်လိုချင်တော့ဆွဲလန်းဆွဲလန်းတော့ပြုလို့ပြုလို့တော့ရရှိဟုတ်လားမသိတဲ့ခါကျတော့အိုနာသေးဆိုတဲ့ဒီခန္ဓာကိုယ်ပေါ့ဒီခန္ဓာကိုယ်ရရင်ဖြည်းဖြည်းနဲ့အိုလာမယ်ပြီးတော့ယောဂဝိနာတွေဖြတ်လာမယ်အိုတယ်ဆိုတာတက်ကြီးတာပါပဲ တက်ကြီးလာမယ်တက်ကြီးလာယောဂမျိုးစုံဝင်လာမယ်ယောဂမျိုးစုံဝင်လာရင်တက်ကြီးတက်ကြီးနဲ့ယောဂမျိုးစုံဝင်လာနော်ဟိုတော့နာပေါ့နာတော့အိုးပေါ့အဲ့ရနေဖြစ်ဖြစ်နဲ့သေပေါ့နော်သေသွားတယ်နော်မသိခင်ဘာတွေတွေ့လဲတောကပရိတွေကဒုက္ခဒေါမနသူပါယတာဆိုရင်ရတဲ့စိတ်ဆင်းရဲတွေငိုကြွေးစရာတွေကိုယ်ဆင်းရဲစိတ်ဆင်းမျိုးစုံကြုံလာတယ်ဒါတွေကြုံတယ်ဒါတွေဘာလို့ကြုံရလဲဘာလို့ဒီအိုနာတေခါတွေဒုက္ခတွေကြုံရလဲ စရမရဏဒုက္ခပရိဒီဝဒုက္ခဒေါမနတုပါယတာဒါတွေဘာလို့ကြုံရလဲကိုကဒီလိုပရိသတ်နဲ့နေရာမှမသိဘူးတကြီးရမှအိုရမှမသိယောဂတွေဖြစ်မှမသိဘူးသိရမှမသိဘူးဘောကေမနာကေမသိကေမှလည်းဒီဒုက္ခပရိဒီဝဒုက္ခဒေါမနတဥပါယတာဒီတရားတွေကြုံရနိုင်မလို့မသိဘူးမသိတော့လေဟုတ်လားဒီတန်တရားထဲမှာလဲနေတော့ဗောဗျာဒါကိုပြောတော့ ဒီမောဟကြတော့မောဟရဲ့ဆန့်ကျင်မှာအာမောဟပညာဒါကိုသိအောင်လုပ်ရတယ်နော်။ဒါသိအောင်ပရိစ္ဆသမုပ္ပါဒ်သိအောင်လုပ်ရအောင်နော်။ပရိစ္ဆသမုပ္ပါဒ်သိအောင်လုပ်တယ်ဆိုသိသိတဲ့အခါမှာသုဒ္ဓမြဉာဏ်နဲ့သိအောင်တော့ဗြဟ္မသင်ရတာပေါ့နော်။ဟုတ်လား။အတိတ်ကြောင့်ဟုတ်လားအနာအတိတ်ကြောင့်နေအဲဒီမှာခွင့်ရပရိစ္ဆသမုပ္ပါဒ်ပေါ့အဲလေးလမ်းမျိုးကြည့်လိုက်ပေါ့နော်။အတိတ်ကြောင့်နေရှိမယ်ပြစ္ဆုတ်ပံကြိုးတွေရှိတယ် အတိတ်ကြောင့်ကခုနကပါဠိတော်ကတော့ဝိဇ္ဇာပိဇာသင်္ခါရဒီလောက်ပြောတော့အဝိဇ္ဇာဖြစ်ရင်ဘာပြောင်းပါတဏှဥပါဒံပါတော့မသိတော့လိုချင်လိုချင်တော့ဆွဲလန်းတာပါတာပဲလေနော်ဒီမှာကြည့်လိုက်ပေါ့နော်ဟောတာတော့ဝိဇ္ဇာပိဇာသင်္ခါရဒါပဲဟောသွားတာဒါပေမဲ့လို့ဒီဝိဇ္ဇာဖြစ်ရင်နောက်ကတဏှာနဲ့ဥပါဒံပေါ့နော်ဝိဇ္ဇာကိုတရားကိုအရာကောင်းရင် မောဟပေါ့တဏှာကိုရောက်ကောင်းရင်လောဘဥပါဒံရောက်ကောင်းရင်လောဘဒိဋ္ဌိပေါ့ ဒါကြောင့်ဒါကိုကိလေသာဝုလို့ခေါ်တယ်နော်ဝိဇာတဏှာဥပါဒံဒါကိလေသာဝုနော်ပြီးတော့မှသင်္ခါရသင်္ခါရဆိုကံလို့နော်သင်္ခါရဖြင့်ကံကပါတော့တာပဲနော်ကံလို့သင်္ခါရဒါတွေပြုလုပ်တာနော်အဲ့ဒါကြတော့ပါလေဆိုတော့ကမ္မဝုခေါ်တယ်ပြုလုပ်တာကမ္မဝုဒါဒီမှာကမ္မဝု နော်ကိလေသာဝေက3ပါပေါ့ကိလေသာဝေက3ပါပါလေဝိစာတဏှာဥပါဒဟုတ်ကာမဝေကပါလေသင်္ခါရနဲ့ကံဘဝပေါ့သင်္ခါရနဲ့ကံမကာမဘဝဒါအဲ့ဒါကာမဝေအဲ့ဒီကမ္မဝုတွေကြောင့်ဘာရလာလဲဝိပါကဝုဒါတွေရလာတော့ဗောဗျာဝိညာဏယုတ်တာလိုင်းနာဖတ်တာဝိညာဒီဒီအကျိုး၅မျိုးရလာတာဘဝတစ်ခုရလာ ဘဝတစ်ခုရလာတဲ့အခါကျတော့ပရိသန်နေတီးနေတဲ့ခိုက်တာမှာတော့ဒီဝိညာဉ်ပဲရှုလို့ရမလို့ပရိသန်နေဝိညာဉ်။ဩမိုးရလာပြီအသက်ထင်ရှားရှိလာပြီ။ကြာသေးစိတ်ဖြစ်မယ်အနန္တသေးစိတ်တွေဖြစ်မယ်ဒါတွေကြရှုလို့ရပြီလေ။အာယုံ6ပါးနဲ့တွေ့လို့အာယုံ6ပါးနဲ့တွေ့လို့ရင်သိစိတ်တွေကိုဝိညာဉ်6ပါးဖြစ်မှာအဲ့ဒီဟာတွေလည်းရှုလို့ရတယ်နော်။ဘုညာနာပြနာမဒူပါထီထီအောင်မရသေးဘူးပေါ့။ဟောဒီသားလိုင်းကနောက်ပိုင်းမှာကြိုက်တဲ့နေရာရှုလို့ရတယ်။ ကိုယ်ခန္ဓာကိုယ်ကမျက်စိနားလျောက်ကိုယ်စိတ်ကရှိနေအောင်ရှိလာတော့အာယုံ6ပါးပေါင်းစုံမိမယ်အာယုံ6ပါးပေါင်းစုံမိဝိညာဉ်6ပါးဖြစ်ဒီပိုင်းမှာရှုလို့ရတယ်နော်ဒီဝေဒနာမှပြအောင်လုပ်လို့ရတယ်မဟုတ်ဒီမှာလည်းပြအောင်ရှုလို့ရတယ်ဘာဖြစ်လို့ကိုယ်မှမျက်စိနားလျောက်ကိုယ်စိတ်ကရှိလာရှိတော့ဒီအာယုံ6ပါးကတွေ့မှာမတွေ့လို့မှမရဘူးနော်အခုဘုန်းကြီးတရားသင်ပေးနေတယ်ကိုယ်မျက်စိရှိတော့မြင်ရမှာပဲလေ ဘုန်းကြီးတရားတွေသင်ပေးနေတယ်ကိုကနားကောင်းရင်တန်ကြားမှာပဲဒါတွေရှုမှတ်နိုင်တယ်နော်ကိုမျက်စိနားလေးကကိုစိတ်မှလည်းရှုမှတ်နိုင်တယ်ဘယ်လောက်ရှုရမှာလဲအနေစာဒုက္ခအနတ္တမြောင်ရှုရမယ်ဘယ်မှတော့ဘုန်းကြီးတို့နှောက်တော့ပြောတဘာဝမြောင်ရှုရမျက်စိဆိုတာလည်းရုပ်ပဲရူပါယုံဆိုတာလည်းရုပ်ပဲနော်အာရမဏပစ္စည်းနဲ့ကြည့်ရင်အဲဒီရူပါယုံကိုလည်းရှုရမှာမြင်နေတဲ့ဆင်းအောင်လေးဒီမှာမြင်ကများနဲ့ရပ်အောင်ရှုရမှာပဲ ရသွားမှနေစာသဘောမြောင်ရှုဒုက္ခသဘောမြောင်ရှုအနတ္တသဘောမြောင်ရှုပေါ့အဲ့လိုရှုရမှာပဲပြောပြောချင်တာကသာလာရင်လားမျက်စိနားလေးကကိုယ်စိတ်6ပါးလုံးရှုနေဒီမျက်စိနားလေးကကိုယ်စိတ်ကလည်းသူ့ကြည့်ရမယ်ဖြစ်ဘူးလေအာယု6ပါးနဲ့ပေါင်းစုံမှဖြစ်တာဒီတွေးလဲအာယုအစင်းအာယုမြင်နေတယ်ရှုအတန်အောင်ကြားနေတယ်ရှုအနတ်အာယုကြားနေတယ်ရှုဘယ်လိုရှုမလဲရက်တော်ပြတ်တော်ရှု ရတော်ပြတော်မလို့အနိစ္စဒုက္ခအနတ္တမြောင်ရှုပေါ့ဗျာအနိစ္စမြင်ရင်မြင်အနိစ္စလည်းမြင်ဒုက္ခလည်းမြင်အနတ္တလည်းမြင်တမျိုးမျိုးတော့မြင်ရမှာပေါ့မြင်ပြီးရှုရင်ပြတ်တယ်ရပ်တယ်မမြင်မပြတ်ဘူးမရဘူးဒီလိုမှတ်ထားရုပ်အောင်6ပါးမှာလည်းတွေးနေမှာလေဘယ်အောင်6ပါးတစ်ခုခုကျုံနေမှာကျုံတဲ့အာယုံရှုမှတ်အဲ့ဒီမှာဒီမှာအာယနာ6ပါးနဲ့အာယုံ6ပါးပေါင်းစုံလာဝိညာဉ်6ပါးဒီတော့မှပြတ်နေတယ်နော်ဒါသတိထားမှာ ဒါကဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်တွေဘုရားဟောထားတာဟောဒါတွေမပြောကြတဲ့အခါကျဘယ်နေရာရှုရမှမသိဒီဝေဒနာပဲရှုရမယ်ထင်နေတာမဟုတ်ဘူးဒီအာရဏ6ပါးနေဖတ်တာကြော်ပြီးတော့မဖြစ်ဘူးတကယ်ဖြစ်စဉ်ကနော်အာရဏ6ပါးမျက်စိနားလျာကိုယ်စီအာရဏ6ကိုယ်မှာရှိတယ်ဒီ6ပါးနဲ့ဗာနဲ့အာယုံ6ပါးပေါင်းစုအောင်ဒီအာရဏ6ပါးကိုရှုလို့ရသလိုအာယုံ6ပါးကိုလည်းရှုလို့ရနော်အာယုံ6ပါးနဲ့ အာယနာ6ပါးကြောင့်ပေါင်းဆိုဝိညာဉ်6ပါးဒီမှာလည်းပြောင်းနေမြင်သိစိတ်ကြားသိစိတ်အနံ့သိစိတ်စားသိစိတ်ကိုထီသိစိတ် အတွေးစိတ်အာအတွေးစိတ်တွေအများအားဖြစ်နေတာဘုန်းကြီးတို့ထိုင်းနေအတွေးတွေဝင်လာဒါတွေလည်းရောက်အောင်ပြောင်းမှဘယ်လိုမှမလဲအိဋ္ဌာသဘောဒုက္ခသဘောနတ္တသဘောမြင်အောင်မှတ်အဲ့တော့မှမမှတ်နိုင်ဘူးဆိုရင်ဟောဒီသုံးမျိုးပေါင်းဆိုရင်ကြောင့်ဓာရအာယုဝိညာဉ်6ပါးပေါင်းဆိုမှ ဒီဖတ်တာဆိုတာဖြစ်လာဒီလောက်ထိနားလေထားနော်စာသင်ထားတဲ့ပုဂ္ဂိုလ်ကလူများပြောတယ်အာသာလိုက်နာဖြစ်တာဖတ်တော့ဒါတမ်းပြီးဖတ်တော့လိုက်တာဖြစ်စဉ်တွေကအဲ့ဒီလိုမဟုတ်ဘူးဒါဘုန်းကြီးတို့ဒီခေမာနာနာထေခေမာထေဒီဘေဂရီမိုင်ကြောင့်သင်တော့ကသူကပညာရရည်တဲ့ရတော့ဘာလို့ပညာရရည်တဲ့ဒီပရိသတ်သမုပ္ပါဒတရားတွေသိရှင်ဝင်တာဉာဏ်ပညာထက်မြတ်တဲ့ပုဂ္ဂိုလ်များတဲ့ရည်ရွယ်ပြီးခေါ်တယ်ဆိုအဲ့မှာ ခေမာထေရီဝတ္ထုမှာတွေ့ရတယ်နော်။ဘာဖြစ်လို့လဲဆိုကြည့်လိုက်တယ်ဒါတွေပြောင်းနေတာ။အာရဏပဲတွေ့တာအောင်6ပါးပြောင်းနေဝိညာဉ်6ပါးပြောင်းနေတကယ်ဖြစ်စဉ်ကအာရဏကြောင့်ဖတ်တာတန့်ဖြစ်တာမဟုတ်ဘူးဗျာ။ဒါမျိုးမှတ်ထား။ဟောဒီမှာဒါဆိုပိုရှင်းတယ်။ဒါဆဆကတော့ကတော့ main ပဲ။ဒါတေချာဘောဖြစ်စဉ်။နော်။အဲ့တော့ခွန်ကြီးတို့ကဒီမှာပရိစ္ဆေသမုပ္ပါပါရှုခြင်းဒီအာရဏ6ပါးတာလာရဏဆိုတာဒီဓာရ6ပါးနဲ့တူတူပဲ။ အဲ့ဒီမှာဘာပြောင်းနေလဲအာရဏနဲ့ဖတ်တာကြောင့်ယောအာယု6ပါးပြောင်းဝိညာဉ်6ပါးပြောင်းဒီမာရီကပြောင်းနေပြီတကယ်ရှိနေတယ်မျက်စိရှိဟုတ်လားဆင်းရှိမျက်စိမျက်စိနဲ့ဆင်ပေါင်းစုံတတ်ပြီမျက်စိကောင်းနေဆင်းကမြင်ရမှာနားကောင်းနေတန်ကြားမှာနှာခေါင်းကောင်းနေအနံ့ရမှာဟုတ်လားအရသာစသည်နေစနေရတာရှာလဲကောင်းနေမယ်ဆိုရတာသိမှာပါ တယောက်ကလာထီးနေဟိုကြည်တာကောင်းနေသိမှာအတွေးတွေဝင်နေတာပဲအဲ့ဒီတည်းမှာကြည်လိုက်နော်မျက်စိနဲ့ဆင်းပြီးပေါင်းပေါင်းစကဒီမှာရှုမယ်ဒီမှာဒါမှလွတ်သွားရင်ဒီစိတ်ကမြင်သိစိတ်မှာရောက်နေမြင်သိစိတ်မှာလည်းရှုအောင်ဒီမြင်သိစိတ်တွေမြင် မြင်ကများနဲ့ရောက်အောင်ရှုပေါ့ဗျာနေသဒုက္ခအနတ္တမရောက်ရှုပေါ့ဈာတိစိတ်လည်းဒီတိုင်းရှုအနန္တိစိတ်မြင်သိစိတ်တို့ဈာတိစိတ်တို့အနန္တိစိတ်တို့ သာတိစိတ်တို့ကုဋ္ဌိတေထာရံဖရံခမဖြစ်တာတရားထိုင်နေမနောဝိညာဉ်ဒါကအရှုမှတ်အများဆုံးပဲနော်အာယုတစ်ခုကိုရှုမှတ်နေတယ်ဒါဒီမနောဝိညာဉ်စိတ်နဲ့ပဲရှုမှတ်တာပဲအတွေးစိတ်တွေရှုမှတ်နေတာဒီမနောဝိညာဉ်ဒီမနောဝိညာဉ်သိရာကျဲနော်ဒီဟာတွေကပြစ္ဆုတ်ပါအာယုံပဲသူ့ကြတော့အာယုံ6မျိုးလုံးသွားတယ်အာယုံတစ်ခုတည်းမဟုတ်ဘူးသိရာကျဲတယ် ကာလတစ်မျိုးနဲ့မဟုတ်ဘူးမြင်တာကြားတာနာတာဒါကတော့ပြစ္ဆုတ်ပါကာလတစ်ခုလို့မဟုတ်ဘူးဟာကာလသုံးပါလို့အာယု6မျိုးလို့သိအရာကျတဲ့ဒီဒီကြံတွေးတဲ့စိတ်ကအဲကြောင့်သူကမှတ်ရတာအများဆုံးပဲဒီနေရာမှာလဲရောက်အောင်ကြောက်မှတ်နိုင်တကယ်လို့ဒါကိုရောက်အောင်ကြောက်မမှတ်ဘူးဆိုဘယ်ရောက်တာဖတ်တာရောက်တာပေါ့ဒီဖတ်တာမှလည်းမှတ်နိုင်တယ်နော်ဖတ်တာဆိုစေတသိက်တွေးထိတဲ့သဘောလေးမျက်စိနဲ့ဆင်းယူပါဦး စက္ကုဉ္ဉ္စေဒီသုံးမျိုးပေါင်းစုတွေးတွေးဆုံမိခြင်းကြောင့်မျက်စိဟိုအကြောင်းပြုဖြစ်လို့ဖြစ်တတ်တဲ့ဒီစေတသိက်အတွေ့အထိပတ္တလေးကိုစက္ကုတံပတ္တခေါ်တာနာအတံကြာတိစေဒီသုံးမျိုးပေါင်းစုကြောင့်ဖြစ်ပေါ်လာတယ်ဒါမြဲသောတာကိုနာကိုအကြောင်းပြုပြီးဖြစ်တဲ့အတွက်သောတာတပတ္တဒီလိုလေးသူဟာနဲ့သူမှတ်ထားမယ်နော်အဲ့ဒီဖတ်တာတွေမှာလည်းအိဋ္ဌဒုက္ခအနတ္တမြောင်ရှုနိုင် ဟောဖတ်တာမရှုနိုင်ဘူးဆိုဘယ်ရောက်သွားဖတ်တာပိစဝေဒနာဒီမှာအဲ့ကြမှာဒီလိုသွားရတယ်နော်ဒီမှာအများကြီးဆက်ပြနေဒါလေးတတိထားဖို့ပြီးတော့ဒီအာနာမှာရှုနိုင်တယ်အာနာ6ပါးရှုနိုင်တယ်တော့ဓာရ6ပါးအာနာ6ပါးတူတူပဲဝိညာဉ်အာယု6ပါးရှုနိုင်တယ်ဝိညာဉ်6ပါးရှုမယ်ဘယ်လိုရှိမလဲနေစာဒုက္ခနာတာမြောင်ရှုတဏှာပြတဏှာဒိဋ္ဌိမာနကွာအောင်ရှုအဲ့ဒါမရှုနိုင်ဖတ်တာဒီမှာလည်းပြအောင်ရှုလို့နော်ဒုံနဲ့တယောက်နဲ့တယောက်မတူဘူး တချို့ကစိတ်ကထင်ရှားတချို့ကဖတ်တာထင်ရှားတချို့ကဝေနာထင်ရှားကိုထင်ရှားရရှုပေါ့ဗျဘုရားအဲ့တိုင်းမိတ်အဲ့လိုမိတ်ထားနော်ကိုထင်ရှားတော့ကိုကရှုမှတ်တဲ့အခါဘယ်မှာထင်ရှားနေအဲ့ဒီထင်ရှားတော့ရအောင်ပြအောင်ရှုနော်ဒါတွေမရှုမနိုင်လို့လွတ်သွားပြီဆိုတော့ဒီမှာဝေဒနာလာဝေဒနာပြောင်းအောင်ရှုချိုးအောင်ရှုအပြောလိုက်တော့ဝေဒနာလည်း၃မျိုးရှိတယ်ဘာဝေဒနာကိုဘယ်လိုပြောင်းရှုမလဲဒီလိုသိဖို့ရည်ကြီး ဒုက္ခဝေဒနာစစရင်တော့ဒုက္ခဝေဒနာတွေ့တာများဒီကုဒုက္ခဝေဒနာဘယ်လိုပြောင်းရအောင်ရှုမလဲဒါတွေသိဖို့ရည်ကြီးဒုက္ခဝေဒနာဒုက္ခဝေဒနာဖြစ်လာရင်လေသာယာတာပဲနှစ်သက်တာပဲဒီဒုက္ခဝေဒနာဘယ်လိုမြင်အောင်ရှုမလဲဒါဝိပဿနာဉာဏ်နဲ့အစင်းစင်းနဲ့ဆိုင်တယ်ဒုက္ခဝေဒနာဆိုအောက်ဉာဏ်နဲ့မှတွေ့တယ်ဒုက္ခဝေဒနာဆိုဥရပြဉာဏ်ရှေ့ပိုင်းတော့ကစတွေ့တယ်ဥပိ္ပခဝေဒနာတော့သင်္ခါရုပ္ပကဉာဏ်ရောက်မှတွေ့တယ် အဲ့ဒီဥပ္ပခာဝနာဘယ်လိုမှမလို့အဲ့တော့ဝိညာဉ်ရောက်အောင်ပြောင်းရှုမှဒီနောက်ဟုတ်လားပစ္စုပန်အကြောင်းဆိုမကူဘူးဆိုဒီနေရာမှာဝိညာဉ်ပြောင်းရှုမှတဏမဖြစ်မှာဒါဘယ်လိုရောက်အောင်ရှုမှလဲဒါရေးကြည့်တာဟုတ်ဒါမရောက်ဘူးဆိုဒီတဏမှာရောက်တာဒီတဏမှာလည်းပြောင်းအောင်ရောက်ရှုလို့ရတာပဲလေအဲတခုတည်းအသေးမှတ်မထားဖို့ပါပဲဒါကြောင့်မို့သေချာမှတ်တတ်ဖို့ရေးကြည့်တယ်နော် ရှုတတ်ဖို့ရေးကြီးရှုတဲ့အခါကျဉာဏ်ဖြစ်အောင်ရှုရဒီဟာတွေရတော့ပြတ်တော့မျက်စိနားလျာကိုယ်စိတ်မှာရှုမယ်ဆိုရင်လည်းရတော့ပြတ်တော့ရှုအနေစာဒုက္ခအနတ္တမြောင်ရှုအာယုံ၅ပါးကိုရှုမယ်ဆိုရင်လည်းပဲဒါတွေရတော့ပြတ်တော့ရှုနေစာဒုက္ခအနတ္တမြောင်ရှုတဏှာဒိဋ္ဌိမာနကိုမြောင်တဏှာဒိဋ္ဌိမာနခေါင်ရှုအဲ့ဒီအနေမရဘူးဆိုရင်ဝိညာဉ်ဝိညာဉ်စိတ်မှာ စိတ်ကရောက်နေတယ်ဆိုဒီဝင်6ပါးကိုဒါအတွေးအာရုံမှာရောက်နေတယ်ဆိုဒါကိုရှောင်ပြောင်းရှုရဉာဏ်နဲ့မြင်အောင်ရှုရတယ်နော်ဉာဏ်ဖြစ်အောင်ရှုရတယ်ဝိပဿနာရှုတယ်ဝိပဿနာဉာဏ်ဖြစ်ဖို့ရေးကြည့်တယ်နော်အဲ့ရနေရပ်သွားမယ်ဆိုရင်လည်းနောက်ကဖတ်တာပဲဖြစ်လိုက်ဟောမရဘူးဖတ်တာဖြစ်တာဖတ်တာရောက်တဲ့ဒီမှာလည်းရအောင်ပြောင်းရှုနေစာဒုက္ခနာတာမြင်အောင်ရှုတဏှာဒိဋ္ဌိမာနောက်ကဟာဒီဖတ်တာနဲ့မရဘူးဖတ်ဝေဒနာရောက်သွားပြီအဝေဒနာ၃မျိုး ဒုက္ခဝေဒနာဖြစ်နေလားဒုက္ခဝေဒနာဖြစ်နေလားဥပ္ပခဝေဒနာခါခဏနာသိရဘယ်ဝေဒနာဆိုဘလို့ပြောက်အောင်ရအောင်ရှုအောင်လဲဒါသိဖို့ရေးကြည့်တယ်အာဝေဒနာမှာရမတော့တဏှာပြီးတော့ဒီတဏှာမှာလည်းရအောင်ပြောင်းရှုလို့ရတာပဲအဲ့ဒါမျိုးမှတ်ထားမယ်နော်အဲတော့ဉာဏ်နေဖြစ်အောင်ဝိပဿနာဉာဏ်နေဖြစ်အောင်ရှုဝိပဿနာဉာဏ်နေဖြစ်မှဉာဏ်နေတစ်ဆင့်တစ်ဆင့်မြဲတက်သွားပြီးတော့อืม မညာဖုန်ညာရမှာကိုသောတာပတ္တိမညာရမှာဒိဋ္ဌိနဲ့ဝိသေကစားပယ်သွားမှာပေါ့ဒါကိုလေဒီဆရာတော်ဘုရားကြီးရေးသွားတဲ့ဆောင်းမိုးလေးဒီနေ့ဆောင်းမိုးလေးပြတာနော်အခုတော့ရုပ်ဖတ်ပြမယ်နောက်ကျတော့ဒီမှတ်စုလေးဒီမှာလေးပေါ့တော့သူမရသေးဘူးတွေ့ဝိဇာညာဆက်တန်လျက်ကိုကိုင်းမောဟပေစီရေကြီးကနိုင်ဒိဋ္ဌိခိုးတော်ထိုတော်ကိုခြိုင်အမှန်သည် တန်တိဘုံတို့တိုင်းလေဆရာတော်ဘုရားကြီးရေးတာနော်အဲဘုန်းကြီးတို့ခုနကပရိသတ်သမုပ္ပါကိုင်လေးတရားရှုမှတ်တဲ့ကိုင်လေးကြည်လိုက်ပါနော်အဲဘုန်းကြီးတို့ခုနအာယနာ6ပါးတာလိုက်တာနော်ဓာရ6ပါးဒီမှာလဲရအောင်ပြအောင်ရှုဉာဏ်ဖြည့်အောင်ရှုပြောချင်တာနော်အဲဒီမှာမရဘူးဆိုရင်ဘာသွားဖြစ်အာယုံ6ပါးဒီမှာလဲရအောင်ပြအောင်ရှုလို့ရတယ်ဘာသာတဲ့အာယုံပေါင်းစုံမှာဝိညာဉ်ဖြတ်တယ် ဒီဝိညာဉ်မှလည်းကြောင်းကြောင်းရှုလို့ရတယ်ဒီသုံးမျိုးလုံးမှာမရရင်အဲဒီသုံးမျိုးကြောင့်ဖတ်တာဖြစ်တယ်ဒီဖတ်တာမှာလည်းကြောင်းကြောင်းရှုလို့ရတယ်နော်အဲဒီလိုရက်သွားပြတ်သွားမှသိညာနဲ့ဖြစ်တယ်သိညာဖြစ်မှဝိပဿနာအစင်းတစ်စင်းမြင့်တက်ပြီးတော့မညာဖွညာရမယ်ပရမဆုံးဘက်ကပါရသောတာပတ္တိမညာရသွားရင်ဒိဋ္ဌိပေါ့အတူရယောက်ျားမိန်းမမှတ်ထင်နေဒိဋ္ဌိနော် ပြီးတော့အတ္တကောဝิญဉ္ဇောမှတ်ထင်တဲ့ဒိဋ္ဌိဒါအမြင့်ပြဖြတ်တောက်နိုင်တယ်ဝိသေကိစ္စယုံမှတန်တရားတွေလုံးဝဖြတ်တောက်ပြလိုက်တယ်ဒါကြောင့်မို့အဲ့ဒီဆရာတော်ဘုရားကြီးအဝိဇ္ဇာဉာဏ်ဆက်တန်လျက်ကိုဂိုင်းမောဟပိစီရေကြီးကနိုင်ကိုကဒီ30ဘုံတော်ကြီးမှာလဲနေဖြစ်နေဟွန်း ဝါတန်တရားကြီးကဖြစ်နေဒါတာမညာနဲ့ယုံထွက်ဖို့မလွယ်ဘူးဗျအပြောလွယ်နော်ပရိစ္ဆသမုပ္ပါသင်ယုံနဲ့မပြီးဘူးသင်ယုံဆိုတာသုဒ္ဓမညာသိတယ်ဟောတချို့တွတ်တွတ်လက်လက်ပြောနိုင်မှာတကယ်ကျင့်ပိုင်းသိလားနည်းနည်းသိဖို့ခက်တယ်အဲ့ဒီအနေနဲ့တစင်းတဲ့စဉ်းစားပြီးတော့ဒီเจ้าညာဒီကျုပ်ဖြစ်ပါလားဒါလည်းသိနိုင်တာတကယ်သုဒ္ဓမညာဉာဏ်သိဒါကောင်းပါတယ်ဒါလည်းစိတ်ဓမ္မဉာဏ်သိဒါလည်းကောင်းတာ ဒီတဲ့သိရမှာကဘာဝနာမြဉာဏ်သိဘာဝနာမြဉာဏ်သိမှာဘာဝနာဝိပဿနာဉာဏ်နဲ့ဆင်းဆင်းတက်သွားမှသောတာပတ္တိမဉာဏ်ရမယ်သောတာပတ္တိမဉာဏ်ရမှဒိဋ္ဌိနဝိသေကိစ္စပြုတ်နော်ဒိဋ္ဌိကိုသောထိုတော်ကိုခြိုင်အမှန်သိတန်တိဘုံတို့တိုင်းဒိဋ္ဌိနဲ့ဝိသေကိစ္စပြုတ်သောတာပတ္တိမဉာဏ်ရမှနိဗ္ဗာန်ကိုအာယုံပြုလို့ရတယ်နိဗ္ဗာန်ကိုမြင်တယ် မရရင်တော့မမြင်ဘူးသောတာပတိမဉ္ဇဉ်ရသွားရင်ဒိဋ္ဌိနဲ့ဝိသေကိစ္စပြုတ်ပါပြီပေါ့နော်ဒိဋ္ဌိခိုးနေတယ်နော်ငါတဘာယောက်ျားမိန်းမထင်တယ်ဒီယုံနာနှစ်ပါးငါခန္ဓာ၅ပါးနော်အတ္တကောဝိညာဉ်ခေါင်းထင်းနေတဲ့ဒီဒိဋ္ဌိအပြီးပိုင်းနော်ခြံပြစ်ခုတ်ပြစ်တယ်အဲ့လိုခုတ်ပြစ်သောတာပတိမဉ္ဇဉ်ညာဖြစ်ခုတ်ပြစ်အဲ့ဒါဆိုတန်တိနိဗ္ဗာန်လို့ရောက်သွားနိုင်မယ်ဒီတော့မှတော့ကြောက်စရာကောင်းဆုံးပေးရတော့ ဒိဋ္ဌိဘေးပေါ့နော်မိစ္ဆာဒိဋ္ဌိဘေးပဲအယူမှားနေမယ်ဒါလည်းကြောက်စရာဘူးတချို့အယူမှားတာကြီးကပြင်လို့မရတဲ့အယူမှားရှိတယ်အကြောင်းပယ်တဲ့အယူမှားမျိုး အကြောင်းလုံးဝလက်မခံအကြောင်းလက်မခံအကျိုးလည်းလက်မခံဘူးအကြောင်းလက်မခံတဲ့အယူဝါဒတစ်ခုအကျိုးလက်မခံတဲ့အယူဝါဒတစ်ခုအကျိုးပဲတော့လည်းအကြောင်းပဲလားအကျိုးအကြောင်းကုသိုလ်ကံဆိုဘာမှမရှိဘူးပြုတ်ပါများမတာပဲ ဒီလိုယူဆတယ်ယူဆအဲ့ဒီအယူဆမှားတယ်အန္တရာယ်ကြီးတယ်ဒီလိုယူဆတွေမှားနေမယ်ဆိုရင်တော့နိဗ္ဗာန်လုံးဝဝေးနေပြီအဲ့လိုမှတ်တာဒီလိုယူဆတော့မမှားဘူးပြိဿသမုပ္ပါတရားတွေကိုတာမန်ကုသိုလ်ဖြစ်လောက်ပဲသိတယ်စဉ်းစားဆင်ခြင်ပြီးသိတယ်သင်ယူပြီးသိတယ်ဒါကုသိုလ်ဖြစ်လောက်မှာတကယ်ကိုဉာဏ်ဖြစ်လောက်အောင်သိအောင်လုပ်ရမယ်နော် အထောက်ရမယ်ခုနကျင့်ဒီတွေ အဲဘယ်နေရာမှာရှုမှတ်နေလဲဒါပြောခဲ့ပြီအဲ့လိုရှုမှတ်နိုင်တော့ဘုန်းကြီးတို့လည်းဒီဆရာပြပြမိတ်တဲ့အတိုင်းဒိဋ္ဌိခိုသောထိုတော်ကိုခြိုင်အမှန်တိတန်တိပုံတို့တိုင်တန်တိပုံနိဗ္ဗာန်ပုံဆိုတာတင်စားပြောတော့အဲ့ဒီဆရာပြပြမိတ်ပါအဲ့ဒီဆောင်းပုံလေးအပေါ်နည်းနည်းလေးတင်လိုက်ပါနော်ပြီးတော့ဒီပေါ်နည်းနည်းတော့အောက်ကဆောင်းပုံလေးချိန်တယ်အောက်ကအောက်မှာ အင်းအောက်ကဆောင်းပါဒါလေးကတော့ဗဒန်သိပ္ပံဆရာတော်လင်္ကာဘုန်းကြီးနဲ့ပြင်သားပါအောင်သူရေးထားဟိုအများသားတွေကိုနည်းနည်းဖြတ်ဘုန်းကြီးနည်းနည်းပြင်ရေးထားတာပေါ့နော်อืมကောင်းတာကြံစီကောင်းလို့ရည်နဲ့ကောင်းသည့်စကားပြုမှုထားမှမြတ်ဖျား၏သားတော်သမီးတော်အစ်စ်ခေါ်၏ဒါပဋ္ဌာန်းသိပ္ပံဆရာတော်ရဲ့လင်္ကာကိုပြုပြင်ထားတယ်ခုနကဘုန်းကြီးတို့ဟိတ် ကောင်းတဲ့ဟိတ်သုံးပါးပြန်ကြည့်မယ်ကောင်းတဲ့ဟိတ်သုံးပါးပါလဲအာလောဘဟိတ်အာဒေါသဟိတ်အာမောဟဟိတ်ဒီတော့အာလောဘဟိတ်နဲ့နော်မလိုချင်မှုအာလောဘဟိတ်မလိုချင်မှုစွန့်လွတ်မှုဒီလိုသဘောနဲ့နေမယ်ဆိုရင် အာလောဘဒီကိုယ်တန်မှာအကောင်းလာရင်စွန့်လွတ်မှုလူတန်းမှု ပေကမ်းမှုလွတ်လွတ်မှုဖြစ်တယ်နော် ဖြစ်လာရင်အာရောဒကိုယ်တဏ္ဍမှာအကောင်းလာမယ်ဟုတ်လားမေတ္တာတတိအကောင်းလာရင်ဘာလို့လို့ဟုတ်လားစိတ်ကပြုကိုနုပေါ့နော်စိတ်ပြုတော့ကိုနုစိတ်လာတော့ယုတ်လှဒီလိုမှတ်တာနော်အဲ့လိုဖြစ်ဖို့လေအဲ့တော့စိတ်ပြုကိုနုဖြစ်ဖို့ဆိုကောင်းတာတွေကြံစီဖို့လိုတယ်ကောင်းတာတွေတွေးဖို့လိုတယ်ကောင်းတာတော့ဒီတိုင်းပဲတွေးလိုက်မှာတရားရှုမှတ်နေရတယ် မစိဏအောင်နဲ့ကသွားပြီဆိုရင်ကောင်းတဲ့ခြံတွေကောင်းတဲ့တွေးတွေဖြစ်တော့ဗောဒါဝသမ္မာသင်္ကပ္ပသမ္မာဒိဋ္ဌိခေါ်တယ်လွတ်ထားရင်တော့မကောင်းတာတွေတွေးရင်တော့ယဟန်ဖြစ်ဖြစ်လူဖြစ်ဖြစ်ကောင်းတာတွေတွေးရင်တော့မကောင်းတာတွေတွေးနိုင်ရင်မကောင်းတာတွေလောက်တော့တာကောင်းတာတွေတွေးမိကောင်းတာတွေလောက်တာပဲနော်သူတော်ကောင်းတရားတွေအထုံးနေတဲ့ပုဂ္ဂိုလ်ကြည်လိုက်ဟုတ်လားမစိဏအောင်နဲ့ကသွားပြီဟောသူ့ရဲ့အပြုမှုလေးကြလဲတိမ်မွေ့နေတာသူပြောတဲ့စကားလေးတွေချိုးသားနေတာ နော်ကောင်းတာကြံစီစိတ်ကဗရဏကြတယ်ကောင်းတာတွေးတာကြံစီတာဒီပဲကောင်းတာကြံစီကောင်းလို့ရင်လည်းကောင်းတဲ့ကြံစီတွေးခေါ်တွေဖြစ်လာရင်ကောင်းတဲ့လောက်ရတဲ့ဖြစ်လာမယ်ကောင်းတဲ့စကားတွေထွက်ပေါ်လာဒါအတူတူပဲပဲလောဘဒေါအလောဘအဒေါသအမောဟကြောင့်နောက်ကကောင်းတဲ့စိတ်စေတသိက်တွေဖြစ်လာအဲ့ဒီစိတ်စေတသိက်တွေကြောင့်နောက်ကကောင်းတဲ့ရုပ်တွေဖြစ်လာတော့ဗောစိတ်ဒဇာရုပ်တွေဒါကိုပြောတာပါ နော်ဒါဟေတုပစ္စယတတ္တိနဲ့အတူတူပဲနော်အဲ့ဒီလိုဖြစ်အောင်ပါလို့ဟေတုပစ္စယတတ္တိဒူးလေးပဲကျေစုပြုအဲ့လိုနေနိုင်တဲ့ပုဂ္ဂိုလ်ကဘုရားသားတော်တမီတော်အစ်စ်ပဲဟောရံဝတ်ထားလို့ဘုရားသားတော်ခေါ်တာဒါအစ်စ်ပြောလို့မဟုတ်အစ်စ်လို့ပြောလို့မရသီလရှင်ဝင်လို့သိက္ခာရှင်ဝင်လို့တရားတွေယောဂီဝတ်ထားလို့ဒါဘုရားသားတော်ဒီလိုမဟုတ်ဘူးနော်ဒီဘုရားအလိုတော်ဆန္ဒကကိုယ်တန်တော်မှာလောဘတွေရှိနေဖို့ အာလောဘတွေရှိနေဖို့အာဒေါသတွေရှိနေဖို့အာမောဟတွေရှိနေဒီတရားတွေရှိနေမှာကောင်းတဲ့တရားတွေရှိမှာကောင်းတဲ့ကုသိုလ်ကောင်းတဲ့စိတ်တွေဖြစ်မယ်ကောင်းတဲ့စိတ်တွေဖြစ်မှနောက်ကအပြုမှုတွေအပြောစရာလည်းကောင်းတာတွေဖြစ်လာအဲ့ဒါမှဘုရားသားတော့သမီးတော့အစ်စ်ပဲအဲ့လိုဖြစ်အောင်ကြိုးစားမှုအကြောင်းကောင်းတဲ့ပိုင်းကိုအရင်ပြောရအောင်နောက်တစ်ခုမကောင်းတဲ့ပိုင်းသွားကြအောင်အာလောဘဒေါသမောဟဒါကတော့အကုသိုလ်စိတ်သုံးပါပေါ့ လောဘဆိုတာကတော့တွေ့တာတာလိုချင်တာတော့လိုလိုနေတာပါပဲပြည့်တယ်လို့မရှိဘူးလောဘဆိုလိုချင်တာလို့နော်လောဘတရားနော်လောဘအလိုကဘယ်တော့အာကြီးလဲဘယ်သူမှဘယ်တတ္တဝါမှဒီလောဘအလိုပြီးအောင်မလုံနိုင်နော်ဘုန်းကြီးတို့ ကျောင်းနေကျောင်းရှိတယ်ဘုန်းကြီးကလည်းကျောင်းနဲ့ကျောင်းဖြစ်ချင်တာဒါမျိုးတိုက်မျိုးချုပ်လုပ်တဲ့လူတွေကလည်းအော်တနိုင်ငံပိုင်းတော့နောက်တနိုင်ငံပိုင်းညင်တာတာမန်လူဒန်းစားချိန်လိုက်ပေါ့ဒီနိုင်ငံကားစီနောက်တဲ့ကားစီအိမ်တလုံးပိုင်းများနောက်တာဒီလောကကဘယ်တော့မှအလိုမပြည့်ဘူးဗျာနော်ချမ်းသာတဲ့လူတွေလိုက်ကြည့်လိုက်ဟင်းဟိုတပီလျံလောက်ချမ်းနောက်တာချမ်းသာခြင်းလာပဲဘယ်တော့မှသူကလောဘမပြည့်ဘူး ဒါကိုပြောချင်တယ်နော်။အကြောင်းမို့ဒီချမ်းသာတဲ့ပုံကိုယ်တွေဘုံကြီးတဲ့ပုံကိုယ်တွေအာနာရှိတဲ့ပုံကိုယ်တွေဒုက္ခရောက်လေဆိုတော့ဘုရားကဒုက္ခိပိယမလတ္တနာလတ္တပိယပရိပုံနာတော်တဲ့ပြီးရန်နှစ်သက်ကိုနှစ်သက်ချစ်ခင်အပ်တဲ့တက်ရှိတတ်မဲ့အရာတို့မှန်သမျှကို အလာဒါနတော်မရပေသောကြောင့်ဒုက္ခအာနာရှိတဲ့ပုဂ္ဂိုလ်အေစီချမ်းသာတဲ့ပုဂ္ဂိုလ်ပဇံချံဘုံကြီးတဲ့ပုဂ္ဂိုလ်ဆင်းရဲနေရတာသူကလောဘကမပြီးနိုင်ဘူးဒါရပြန်တော့နောက်လိုချင်တာဒါရချင်ပြီနောက်တစ်ခုကလိုချင်ပြန်တယ်ဒီလိုနဲ့လောဘကမပြီးနိုင်ဘူးလေအဲတော့တက်ရှိပဲပြတက်မယ်ပြီးတော့အမြဲတမ်းလိုချင်နေတယ်လိုချင်တဲ့လောဘမပြီးတော့ဘယ်တော့မှချမ်းသာမရနိုင်ဒါပြောတော့ လိုချင်းနေတော့လိုဘကမပြည့်တော့မနေ့မျက်စိနှလုံးပွင့်လာနဲ့ရှားရှားတော့ဘုရားနေမှညာမှလောဘခိုက်မြရှားရှားဘလောက်ရှားရှားလောဘကပြည့်တယ်လို့မရှိဘူးလိုးနေတာလိုးနေတော့ထက်ရှားထက်ရှားတော့ဆင်းရဲတော့ပြီးတော့ဗာမိတ်လိုက်လေဆိုလတ်တာပြီးအပ္ပိပုံနာတော့တဲ့ကိုကရပြီမယ်လို့လေအပ္ပိပုံနာတော့ လောဘရဲ့အလိုဆန္ဒမပြည့်တဲ့အတွက်ဒုက္ခဆင်းရဲတာပါပဲဒါကိုပြောတော့ဒါလောဘနဲ့ပတ်သက်ပြီနော်ဥပမာလေးမေးထားပြီးရင်တတိဟိနတ္ထိယာကကိခန္ဓာတပြီးရင်တတိပြီးရင်တတိဟိပုံနာတာ ပြီးရင်တတိဟိဒီကိုနှစ်သက်မြန်လို့မှုဆိုတဲ့လောင်စာတို့ဖြင့် ယာဂိခန္ဓာတာယာဂတိသောမိဘုံကြီးပြိဘုံနာတောပြီးတောင်းသိလောက်ပြီးထိမ့်သိမ့်နိုင်သောသဘောတရားသည်နတ္ထိမရှိဘူးဘလောက်ပဲရရသူကဒီလောဘကအလိုမပြည့်ဘူးပေါ့နော်ဘလောက်ပဲကြွေးကြွေးဒီပိတ္တာလေဆိုတော့သူတို့ကဘလောက်ပဲပေးပေးဝရတယ်လို့မရှိဘူးလောဘဆိုတော့ဒီတိုင်းပါပဲနော်မီးလောင် မီးပုံကြီးလောင်နေပြီဆို အာပစ္စည်းတွေထည့်တယ်လောင်းလို့မဆုံးတာအဲ့ဒီသဘောလို့နော်အဲ့တော့လောဘမိဖို့ညာဖို့ကြောက်စရာကောင်းတယ်ဘုန်းဒီတော့လောဘအာကြည့်ရင်ဒုက္ခအကြည့်တာပဲလောဘအာနေဒုက္ခနဲမှာနော်ဒါတွေကိုဘုန်းကြီးတို့ကဒီလောဘတွေအာကြည့်နေဆင်းရဲလို့မထင်ဘူးချမ်းသာလို့ထင်တော့ ချမ်းသာတယ်ထင်တဲ့အခါကျတော့ပစ္စည်းတစ်ခုတစ်ခုရှားနေတယ်အာနာဆိုလဲဆက်လက်ဆုတ်ကင်ထားခြင်းနဲ့တွေ့ဖက်နေတယ်ဒါမျိုးတွေဖြစ်တော့မှာဒီသက်မဲ့သက်ရှိအာယုံတွေဘလောက်ကြီးပဲဘုန်းကြီးကတွေ့ဖက်ထားလို့နေနေဒီနေ့ကျတော့ဒီဘုန်းကြီးဒီလူဒီယဟန်သိကြတာသိသွားရင်ကိုရှာပွေထားတဲ့အာနာတွေပစ္စည်းတွေဂုံတွေတရားတွေကုန်ထားကြရတာပေါ့ ကုံကုံပြောရင်ဒီခန္ဓာကိုယ်ကြီးကထားကြရတယ်နော်စွန့်ထားကြရဒါတွေအစွဲတမ်းလန်းနဲ့ဘုန်းကြီးတို့သိမယ်ဆိုရင်ပုံပေါ်မရောက်ဘူးဗျာနော်အဲ့မှာဘုန်းကြီးတို့ထတာလီနိထကရာဖွင့်တာရေဘုံရင်နာဟိတတ္တာတဏယပတ္တိဝိတယံဥပပိစံဥပပိစံတိဒီဆွဲလမ်းမှုနဲ့ဆွဲလမ်းမှုနဲ့ တဏှာနဲ့သိမယ်လောဘနဲ့သိမယ်ပစ္စည်းဥစ္စာဆုတ်ကံပြီးသိမယ်သာသမီကိုဆုတ်ကံပြီးသိမယ်ရဟန်းတော်တွေကျောင်းကနေဆုတ်ကံပြီးသိမယ်အာနာရှိတဲ့ပုဂ္ဂိုလ်အာနာကိုဆုတ်ကံရင်လည်းသိမယ်နော်လောဘနဲ့သိမယ်ဆိုရင်တော့ဘယ်ရောက်ဒိတ်တာပုံပွားကိုဖြစ်နိုင်ပါလေတရားကမျက်နာမလိုက်ဘူးနော်လောဘနဲ့သိရင်ဒီလူသိရင်ဒီလူမကောင်းတဲ့ပုံပွားရောက်မှာပဲနော် ယဟန်ဒီဟန်လောဘနဲ့သိသူလည်းမကောင်းတဲ့ပုံကရောက်မှာပဲအာဒီပုဂ္ဂိုလ်နာမည်ကြီးတယ်လောဘနဲ့သိမကောင်းတဲ့ပုံကရောက်မှာပဲအာနာမည်ကြီးလို့ဘုံကြီးရလို့တရားမျက်နာမလိုက်ဘူးအာနာရှိလို့ဆိုတဲ့အနေနဲ့မျက်နာမလိုက်ဘူးပစ္စည်းချမ်းသာလို့ဆိုတဲ့မျက်နာမလိုက်ဘူးလောဘနဲ့သိရင်တော့ဒီပုံကတရားဘောက်ရောက်မှာပဲအဲ့ဒါမှတ်ထားဖို့နော်ဒီ လောဘနဲ့တည်တယ်လောဘအကြောင်းခံဖြစ်တဲ့အိဒါမစ္စည်းရလို့ပေါ့ကိုယ်ရတာမနာလို့ပဲကိုယ်လိုမဖြစ်စေမစ္စည်းရဒါလည်းလောဘအခြေခံဖြစ်တာပဲနော်ဘုန်းကြီးဘုန်းကြီးချင်းချင်းအိဒါမစ္စည်းရဖြစ် လူလူချင်းချင်းဖြစ်ပေါ့နော်ဒါတွေဘုန်းကြီးဖြစ်တော့ဒီဘုန်းကြီးတွေမှာဗာဖြစ်လဲကိုယ်ကြီးညိုတက္ကရာမှာတခြားကိုမကြီးညိုစေချင်တာခြားကြောင့်မသွမ်းဒါအိဒါမစ္စည်းရ အဲ့ဒီအတိုင်းပဲတခါဒီဘုန်းကြီးကဒီเจ้าတကာကိုလိုက်စီရောအာเจ้าတကာပါနောက်ပိုင်းကျတော့ငါဘယ်လိုဖြစ်လာသူပါအိဒါမေဆေးရအာကောင်းအဲ့လိုနီးနဲ့အဲ့ဒီဘုန်းကြီးအဲ့ဒီလူသေးမယ်ဆိုရင်ဘယ်ရောက်မကောင်းတဲ့ဘုံဘဝရောက်တာပဲဒါကိုလည်းမှတ်ထားဖို့ရည်ကြီးတယ်နော်ဒါတွေမဖြစ်အောင်တတိထားအဲ့တော့ဒီထဲမှာလောဘကတမလောဘဝိတမလောဘရှိတယ် ဓမ္မလောဘရိုးရိုးတန်းတန်းလောဘပေါ့နော်စားစရာစားရမယ်လေမစားလို့မှမဖြစ်တာဘူးသုံးစရာကြီးသုံးရမှာပဲသင်္ကဝေယုံစရာရဝေယုံမှာမဝေယုံလို့မှမဖြစ်တာဒါပေမဲ့လို့ကိုယ်နဲ့ထိုက်တန်တာမျိုးပေါ့ကိုယ်နဲ့မတန်တဲ့ဟာမျိုးမသက်ဆိုင်တာမျိုးပြင်းပြင်းထန်ထန်လိုချင်မှုဆွဲလောင်းဖြစ်လာဒါဝိသမလောပဲအာဓမလောပါကိုယ်ရတဲ့လို့ရတာဒါဆိုရင်လည်းတမလောပါကိုယ်ရတဲ့နာမဟုတ်ပဲနဲ့ မတရားနည်းနဲ့ယူတာမျိုးအဓမ္မလောဘပဲနော်အဓမ္မလောဘဖြစ်လာရင်တော့တေချာဘောဒုက္ခရောက်တယ်အဓမ္မလောဘတွေကင်းနေတယ်တေချာဘောခုနမကောင်းတဲ့ပုံမှာရောက်ဖို့များတယ်ဒါကြောင့်မို့တတိထားပါဘုန်းကြီးတွေဒါကိုတတိထားခုတန်မှာအလောဘမတရားလောဘဝိသမလောဘအဓမ္မလောဘမဖြစ်ဖို့ရည်ရည်ရဟန်းဆိုရဟန်းနဲ့တူတဲ့အပြုမှုအနေထားမျိုးနဲ့နေရမှာပေါ့အဲ့လို ပြုမှုနေထိုင်လို့ကြည်ညိုလို့လူရင်ဒါရပါတယ်နော်ဘိုးဘုံကြီးရောရဟန်းနဲ့မတူတဲ့အပြုမှုတွေပြောဆိုတွေနေထိုင်ရလုပ်ပြီးရမှာဒါပေါ့ဝိသမလောဘပဲအတ္တမလောဘပဲလူလောကလည်းဒီတိုင်းပဲကိုယ်နဲ့ကိုယ်ဉာဏ်အားဉာဏ်စွမ်းဝိရိယစွမ်းနော်ကြိုးစားအထုတ်လို့ကိုယ်ဉာဏ်စွမ်းနဲ့ကြိုးစားအထုတ်လို့ရလာတဲ့ပစ္စည်းနော်ပစ္စည်းချမ်းသာမှုမျိုး ရာတို့အာနာမျိုးနော်ဒါမျိုးဆိုရင်လည်းရတော့ယူနိုင်ပါအဲ့ဒီလိုမှမဟုတ်ဘဲနဲ့မတရားသောနီးနဲ့ရာတို့အာနာတွေရအောင်ယူမယ်ပစ္စည်းဥစ္စာတွေရအောင်ယူမယ်အတတ်ပညာတွေရအောင်ယူမယ်ဆိုရင်တော့ဒါအတ္တမလောဘပဲအတ္တမလောဘနဲ့သိသွားရင်တော့ခုနလိုမကောင်းတဲ့ပုံပါရင်ဓမ္မကမျက်နှာမလိုက်ဘူးအတ္တမလောဘနဲ့သိသွားရင်ဟောဒီပုဂ္ဂိုလ်ရမ်းမယ်နမကျက်ဘုန်းကြီးပဲထားမနေသွားမယ် မကောင်းတဲ့ဘုံပေါ့အာနာရှိတယ်သူကမင်းမကောင်းတဲ့ဘုံပေါ့ဒီလိုဖြစ်တာဒါကပါလေအလောဘအလောဘအကြောင်းခံပြီးအလောဘပေါ့လေလောဘအကုသိုလ်ဟိတ်ကိုအကြောင်းခံပြီးတော့နောက်ကအကုသိုလ်စိတ်တွေဖြစ်မယ်လောဘစိတ်တွေဖြစ်မယ်လောဘစိတ်ကြောင့်လောဘစိတ်ဒစာရုပ်တွေဖြစ်မယ်နော် လောဘတွေအာကြည့်လာပြီဆိုကြည့်လိုက်ပေါ့သူအပြုတ်မှုကလည်းဟမ်မကြတော့လောဘတွေပဲတွေးလောဘစိတ်တွေပဲဖြစ် လိုချင်တာတွေပဲပြောရချင်တာတွေပဲပြောနေတာနော်သူ့ရဲ့အပြုမှုတွေပြောဆိုနေတာဒါတွေပဲဝိသမလောဘတွေချက်ဖြစ်ဝိသမလောဘခြေခံတဲ့အပြုမှုတွေဒါလောဘပြီးတော့ဒေါသဒေါသလည်းကြည်လိုက်ပါတော့ဒေါသတခါလေဘုန်းကြီးတို့ဒီဒေါသလည်းသတိထားတယ်ကိုယ့်ကိုယ်သတိထားထိန်ရတော့ဘုန်းကြီးဆိုဘယ်လိုသတိထားထိန်ရလဲဩမင်းကကမ္မထမ်းဆရာဖြစ်နေပြီ လူများကိုလောဘဒေါသမောဟမကြည့်အောင်ဟောနေပြီကိုကိုယ်တည်းကလောဘတွေကြီးပြဒေါသတွေကြီးပြမောဟတွေကြီးပြဟုတ်ကုန်မဟုတ်ဘူးဒီဘုန်းကြီးကဘုန်းကြီးကအဲ့လိုခံချက်နဲ့ပြင်ရတယ်နော်ကိုယ်ခံကိုယ့်ကိုခံချက်နဲ့ပြင်ဟိုငါတရားအထုတ်နေတဲ့ယောဂီငါအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဖြစ်နေငါအမေဖြစ်နေအဖေဖြစ်နေငါအမကြီးဖြစ်နေပြီအဲ့တော့ငါဒီလောဘတွေလောဘအဆုံးတွေမထွက်အောင်ဒေါသအဆုံးတွေမထွက်အောင်မောဟအဆုံးတွေမထွက်အောင်နေမှပဲ ဒီလိုနေတာမှာပေါ့အော်ထိကလေးကြီးဒေါသဖြစ်နေဘုန်းကြီးတို့ကမ္မထမ်းဘုန်းကြီးတို့တော်တော်ကိုကြည်ရဆိုတယ်လူကြီးဖြစ်လာကြည်ရဆိုပါတယ်ဒေါသဖြစ်လွန်းတယ်နော်ခေါင်းဆောင်ဖြစ်နေဟောဒေါသဖြစ်လွန်းနေဘယ်တစ်မှကိုကြီးညိုစရာမကောင်းတော့နော်ဟောရိတ်တာဘုန်းကြီးဖြစ်နေဒေါသဖြစ်နေဘယ်တစ်မှကိုကြီးညိုစရာမကောင်းလေးစားစရာမကောင်းဒါပဲမိဘဖြစ်နေဆရာသမားဖြစ်နေပြီလောဘဒေါသတွေမထိန်နဲ့ဒေါသတွေမထိန်နဲ့ဘယ်တော့မှဟမကြောက်ဘူးအဲတော့ ဒေါသကိုတတ်နိုင်တာထင်ရတယ်ယောနီတော်မဒီကတော့ဆင်ញံနှလုံးသွင်းပြီးထင်ရတယ်နော်ဒီဒေါသစိတ်ပေါ်ပြီးပြောဖြစ်ပြီးပြစိတ်တံဥပဒနာရှုအောင်အလောဘတွေဝင်လောဘတွေဝင်လာရင်လည်းပဲစိတ်တံဥပဒနာရှုပါမယ်ဒါလေးပေါ်ပြီးပြောဖြစ်ပြီးပြအိသဒုက္ခနတ္တမြောင်ရှုအောင်ရှုနိုင်ငြိမ့်လာမရှုနိုင်မငြိမ့်ဘူးပေါ့ဗျာနော်အဲ့ဒါကြောင့်မို့ဒီဒေါသဒေါသကမရှုနိုင်ချက်ကလေးကြီးဒေါသဖြစ်တဲ့ပုံကောင်များ စိတ်ထောင်းတော့ခိုးခြင်းဒေါသအကျဉ်းတာတွေတွေးတွေးတွေးတော့ကဒေါသစိတ်တွေဖြစ်ဒေါသစိတ်တွေဖြစ်တော့ဘာဖြစ်လဲကိုမူရတဲ့ကြံတာနှုတ်မူရတဲ့ကြံတာလက်ကြည့်လိုက်လေမကောင်းတာလုပ်နေတဲ့ပုဂ္ဂိုလ်တဏ္ဍမုတ်ဆိုးလုပ်နေတဲ့ပုဂ္ဂိုလ်ကြံထားနေတာနော်မစင်းသည်ဆိုတော့ဘာလို့ဒါတွေတင်စားပြောလောကမှာတကယ်တွေ့နေတာသူတို့ရဲ့စူးစမ်းဆဲတာနေစူးညံတာနော် သူလှုပ်တဲ့လှုပ်ကလည်းဟုတ်လားဒေါသစိတ်နဲ့လှုပ်တာတဟာဖြာအဲဒါစိတ်တန်ခါမဟုတ်ဆိုလှုပ်တဲ့ပုံကိုယ်လေးအသိစီလေးဒါမျိုးမှတ်ထားမယ်နော်ကြံ့ထားနေတာဒေါသစိတ်ဒေါသဟုတ်လားမကျင်တတ်ဘူးအလိုမကြောင်ဘူးအေးတွေးမယ်ပြောမယ်အဲ့ဒါတွေကြောင်မို့ပါလဲဒေါသစိတ်တွေပြင်မယ်ဒေါသစိတ်တွေကြောင်မို့သူ့ရမူရပြကြံထားမယ်ရိုင်းဆိုင်နေအဲ့တော့ဘာဖြစ်လာသူတို့ပဲချမ်းသာလိမ့်မယ်ဒေါသဖြစ်နေ စိတ်ထောင်းတော့ကိုကြည်ဒေါသကြောင့်မို့ခန္ဓာကိုယ်လည်းစိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်ရတာစိတ်ဆိုးတော့ရုပ်ဆိုးကဲဘလောက်လှတဲ့မင်းကလေးတွေဘလောက်ဟုတ်လားဥရိတံပတ္တိပြည့်စုံတဲ့မျိုးသားတွေ ဖြစ်ပဲဒေါသဖြစ်နေတော်တော်ကိုကြည်နော်ရုပ်ဆိုးပါကြောက်စရာတော့ကောင်းတော့မျက်နှာမှာနော်အဲ့ဒါရောကိုခွန်ကြီးတို့ကဒီဒေါသကိုဘာလို့အောင်ထိမ့်သိမ့်နိုင်အောင်ရှိရမယ်နော် ဘာဖြစ်မလဲစိတ်လာစိတ်လာမှာယုတ်လာနော်ယုတ်လာခြင်းဘာလို့မလဲစိတ်ကိုဒေါသစိတ်ကိုထိမ့်သိမ်းရမယ်စိတ်ဆိုးရင်တော့ယုတ်ဆိုးတာပေါ့အဲ့ဒီဒေါသကိုမထိန်နိုင်လို့ရှိရင်ဘလောက်လှပတယ်မင်းကလေးပြပြကျိုးကြီးဆိုးတော့ဘလောက်ဥပရိတံပါတိနဲ့ပြည့်စုံတဲ့နော်မျိုးသားလေးဖြစ်ဖြစ်ရုပ်ကအတော်ကိုခက်ထန်ကြမ်းပါကြံ့ထန်သွားဘလုံးမှမလှဘူး နော်ဒီဒေါသအဲ့လောက်တွေမပြီးဘူးဗျာလက်ရှိဘဝမှာလည်းစိတ်ထောင်းတော့ကိုကြီးနော်စိတ်ဆိုးတော့ရုပ်ဆိုးအဲ့လိုဘဝနဲ့နေရတယ်နေပြီးဆုံးသက်သေတော့တဲ့ဒီဒေါသသိစိတ်နဲ့သေသွားရင်ဒီယဟန်ဒီလူဒေါသစိတ်နဲ့သေသွားဘယ်ရောက်မလဲနာထာတာနိထကရာဗာမိတ်သွားဒေါသေနာဟိစန္ဒဇာတိတာယ ဒေါသတတိတနိရယဥပပစ္စံတိဒေါသစိတ်နဲ့သိရင်ငရဲတေချာဘောရောက်မှာပဲနော်ငရဲရောက်တာငရဲတတန်ကသိရှိဗမာတို့နတ်တို့ဆိုတာရှိတယ်ဆိုတာဘယ်ငရဲတတန်လို့ရှိမှာနော်ငရဲကြပြီတချို့ဝီစီငရဲတို့ဘာလို့ကြားတော့ကဘာပြတ်တာတော့မလွတ်ဘူးနောက်ကဘာစက္ကန့်နော် အဲတော့တရားသဘောကလောဘတွေဖြစ်လာမယ်ဒေါသတွေဖြစ်လာဘယ်သူဘယ်သူမှမညာဘူးနော်တရားသဘောလောဘဖြစ်ရင်တတိလို့ပြီးလောဘဖြစ်ရင်သွားလောဘဘောကတတိလို့ပြီးဒေါသဖြစ်ရင်သွားဒေါသဘောလက်ရှိဘဝမှာလည်းခံနော်နောက်ဘဝမှာလည်းဆက်ခံတရားသဘောကအဲ့လိုဒါကြောင့်ဘာလုပ်ရမလဲဒေါသတွေမဖြစ်အောင်လောဘတွေမဖြစ်အောင်ထိန်းရမယ် အဲ့ဒီထိမှာတရားနဲ့ထိရမယ်အဲ့လိုပြုရတာပေါ့နော်နောက်မောဟဒီမောဟနော်မောဟဆိုတာကတော့အမောဟရဲ့ဆန့်ကျင်ဘက်ပဲနော်အမောဟဆိုတာကအတိလိမ္မာဉာဏ်ပညာဝိဇ္ဇာအမောဟအတိလိမ္မာမရှိမှုအတိညာမရှိမှုဉာဏ်မဲ့မှုပညာမဲ့မှုဒါအမောဟပဲနော် ဒီအာမောဟတရားတွေအကောင်းလာရင်ဘာမစုံလှုပ်ရဲတာပဲညံမရှိဘူးဆိုတော့ဘာမစုံလှုပ်ရဲနော်ပြည်စည်းချမ်းသာမယ်ဆိုတော့လှုပ်ရဲတယ်ဘုန်းကြီးတွေဘုန်းကံဘုန်းကြီးမယ်ဆိုအကုန်လှုပ်ရဲရပြောရဲတယ်အချက်မရှိတော့အာမျိုးဖြစ်တာညံမဲ့သွားတော့ဉာဏ်နဲ့ဘာမှမရှိတော့ဘူးပေါ့အဲတော့ဘုန်းကြီးတို့ဒါနဲ့ပတ်သက်ပြီးတော့ဒီမှာဆရာသမားတွေတော့ဘာသင်သွားလဲဆို ငငယ်တုန်းကဟုတ်လားကုသိုလ်ကောင်းမှုလုပ်တဲ့အခါမှာဘာဖြစ်လဲငယ်တုန်းကဆိုရင်ဩကတာလေးကစတင်တယ်ပေါ့နော်အဲ့မှာဩကတာနိဗ္ဗာန်ကိုရရပါလို့ရောက်ရရောက်ရပါလို့ရှင်ပြာဒါဆုတောင်းနေနော်ဒါငယ်စဉ်ဘဝပေါ့မတိနားမလဲနော်မတိနားမလဲတဲ့ဆိုမောဟရှိနေချင်းအခုအသိဉာဏ်ရှိတဲ့ရွယ်ရောက်လာပြီဒီနိဗ္ဗာန်ဆိုတာဆုတောင်းဝင်တာမရဘူးကျင့်မှရမယ် တော့နည်းနည်းတက်ကြည့်လာတော့ခုနကဘုန်းကြီးတို့ပရိသတ်သမုပ္ပါတရားတွေလေ့လာကြတယ်လေ့လာထားကြတယ်ဒါသုတ္တမယညာဆင်လေ့လာတာကပရိသတ်သမုပ္ပါတွေဘယ်လိုဖြစ်ရမလဲဟုတ်ကြောင်းကျိုးဖြစ်စင်းနေသိတယ်ချုပ်တရားတွေသိတယ်ဒါကတော့သုတ္တမယညာသိစိတ်တမယညာသိသင်လို့သိတယ်ကြားနာလို့သိတယ်တွေးတော်လို့သိတယ်ဒီအသိရာရော ဒီလောက်ထိညံမဖြစ်ဘူးညံမဖြစ်တော့မောဟပဲညံဖြစ်အောင်ဘာလို့မလဲဘာဝနာညံညံနဲ့သိအောင်အထောက်အမကျင့်အောင်ကျင့်မှာခုနကဘုန်းကြီးတို့ဟုတ်လားသာလိုင်းလာပြီသာလိုင်းအာယုအာယနာ6ပါးကနေပြီးတော့အာယုံနဲ့ပေါင်းစုံမိလာတဲ့ခါမှာဒါရ6ပါးအာယုံပေါင်းစုံမိလာတဲ့ခါမှာလောဘဒေါသမောဟတွေမဖြစ်တော့ဘူး ဒါရရပေါ့ဆိုတော့ဝိညာဉ်6ပါးမှလည်းလောဘဒေါသတွေမဖြစ်တော့ဘူးမရှုမှိုင်တော့လောဘတွေလောဘစိတ်တွေဖြစ်မှာပဲဒေါသစိတ်တွေဖြစ်မှာမောဟစိတ်တွေဖြစ်မှာပဲအဲ့ဒီကနေလွတ်ထွက်သွားဘလောက်ကြီးဖတ်တာဖြစ်မယ်ဒီဖတ်တာမှလည်းရှုမှတ်နိုင်တယ်အဲ့ဒီကနေတကမရှုမှတ်နေဖတ်တာပြီးတော့ဝေဒနာလာမှာပဲဒါတွေလည်းရှုမှတ်နေဒီမှာရောက်အောင်ပြောင်းအောင်ရှုမှတ်အဲ့တော့ပြောချင်တာပရိစ္ဆသမုပ္ပါတရားကို သုတမယညာရအောင်စေတမယညာရရုံလေးနဲ့မကျင်တတ်ပါနဲ့ဘုန်းကြီးတွေဘယ်လောက်ထိပြောအောင်လဲဘာဝနာမယညာရအောင်ဝိပဿနာညာနဲ့ဆင့်စဉ်ဖြစ်အောင်ကြိုးစားအတ္တမလေးနဲ့နေတော့ဘယ်တော့မှဒီမောဟတန်တရားမလွတ်ပါဘူးနော်မောဟတန်တရားမလွတ်ဘူးဒီမောဟနဲ့တေရမယ်ဆိုသာမောဟမရဏဟိဒုက္ခနော်အသိဉာဏ်မဲ့ဘူးနဲ့တေရမယ်ဆို အင်မတန်ဆင်းရဲပါတယ်ပြီးတော့ခုနထာတာလိထကရာဗာမိတ်ပါလဲဆိုမောယေနာဟိနေသတံဘူတံဘူလံတိတိသာနာယောနေဥပပစ္စန္တိမောဟနဲ့သိရမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကတိရိစ္ဆာန်ဘဝရောက်သွားနိုင်တယ်ဟုတ်တိရိစ္ဆာန်ဘဝ ရောက်သွားမနိုင်နဲ့ခုနကလောဘနဲ့သေးလည်းမကောင်းတဲ့ပုံပွားဒေါသနဲ့သေးလည်းမကောင်းတဲ့ပုံပွားမောဟနဲ့သေးလည်းမကောင်းတဲ့ပုံပွားကောင်းတဲ့ပုံပွားဘယ်မှမရောက်ဘူးနော်အဲတော့ပရိစ္ဆေသမုပ္ပါပဲပြန်ကြည့်အောင်ပေါ့နော်ပရိစ္ဆေသမုပ္ပါတွေရဲ့မူလအရင်းမြစ်ကြီးဝိဇ္ဇာနဲ့တဏ္ဏနော်ဝိဇ္ဇာမောဟတဏ္ဏလောဘနော်နော်ဒီပရိစ္ဆေသမုပ္ပါကြည်လိုက်ရင်ဒီဟိတ်6ပါးထဲမှာနော်ခုနဟိတ်6ပါးထဲမှာကြည်လိုက်ရင် ဝိဇ္ဇာပါလေမောဟနော်တဏှာကလောဘဒီနှစ်ခုနဲ့လည်းပတ်သွားတာပဲနော်ဝိဇ္ဇာဒီမှာဆရာတော်ဘုရားကြီးပြတာဒါအရင်မြတ်ပဲဒါအရင်ကံခုနဟေတုဆိုတာ အရင်ကံအရင်မြတ်ပဲဒီတရားနှစ်ခုနဲ့ဒီဘဝတန်တရားကြီးလဲသွားတာမသိတော့လိုချင်ဒါအစလဲလိုက်တာကိုဒီနှစ်ခုနဲ့ မသိတော့လိုချင်လိုချင်တော့ဆွဲလာဆွဲလာနဲ့ပြုလုပ်ပြုလုပ်တော့ဟောဘဝတွေရရှိတယ်ရရှိတော့ခံရပြီတော့ဟုတ်လားဘာတွေခံလဲဇာတိစရာမရဏတောကပိလေးကဒုက္ခဒေါမနတုပါယတာဒါတွေကုန်ခံရတယ်ဒါတွေခံရမယ်ဒါပြောတော့ဒီတော့မူရင်းအကြောင်းဖြစ်တဲ့ဝိဇ္ဇာတဏှာကိုပြတ်အောင်လုပ်ရမယ်ပြတ်အောင်လုပ်တဲ့အခါမှာဘယ်မှာလုပ်လို့ရတယ်ဒီအာရဏ6ပါးမှာပေါ်မှာ ဝိဇာတဏမဖြစ်အောင်ရအောင်ပြအောင်လို့မကိလေသာမဖြစ်အောင်ကျင့်လို့ရတယ်အာယုံ6ပါးတွေတွေ့ကြုံလာတဲ့အခါမှာဝိဇာတဏဆိုင်တဲ့ကိလေသာမဖြစ်အောင်ကျင့်လို့ရတယ်ဝိညာဉ်6ပါးပေါ်မှာလည်းဝိဝိဇာတဏဆိုင်ရကိလေသာမဖြစ်အောင်ကျင့်လို့ရတယ်ဖတ်တာ6ပါးဝေဒနာ6ပါးပေါ်မှာဝေဒနာတော့ဒီက3ပါး3ပါးပေါ့နော်ဝေဒနာ3ပါးပေါ်မှာလည်းခုနဝိဇာတဏဆိုကိလေသာတွေမဖြစ်အောင်ပြောင်းကျင့်လို့ရတယ်အဲလို ဒီသူကအရင်မြစ်စတာကဝိဇ္ဇာမသိလို့လှုပ်ခြင်းတယ်ပြောတော့ဒီတော့ဒီဝိဇ္ဇာရဲ့အကြောင်းပေါ့ဒီမှာဒီဝိဇ္ဇာအကြောင်းကဘာလဲဒါသိဖို့လှုပ်တယ်ဝိဇ္ဇာရဲ့အကြောင်းကကြာအာတဝနာသမုပ္ပါဒအဝိဇ္ဇာသံဗုဒ္ဓတိအာသောတရားတွေကိုယ်တဏ္ဍမှာဖြစ်နေဝိဇ္ဇာဖြစ်မှာပဲအဝိဇ္ဇာရဲ့အကြောင်းတရားဒီမှာပြောပါမယ်ဘာလဲအာသောတရားပဲ အသောတရားဆိုပါလေကာမတဝဘဝတဝဒိဋ္ဌတဝအဝိဇ္ဇတဝဒီတရားတွေကဘုန်းကြီးတို့တဏ္ဍမှာရှိနေတယ်နော်ကာမတဝဒီကာမဆက်ရဘုံကနှစ်သက်တာကာမတဝသို့မဟုတ်အာယုံ၅ပါးကာမဂုဏ်တရားတွေနှစ်သက်နေတာကာမတဝတေဘုကောင်းလောဘအာယုံ၅ပါးနဲ့ပတ်သက်ပြီးတော့နှစ်သက်တာမြန်လို့တာဒီရထားတဲ့ဘုံဘဝမှာလည်းနှစ်သက်တာမြန်လို့တာဒါကာမတဝနော်ဘယ်လိုမှတ်တာ ဓာတ်ရပြောရင်တာအာယုံသမီးအာယုံပစ္စည်းအာယုံကြောင်းကောင်နှစ်သက်မြန်လို့ကုံကုံပြောဒီခန္ဓာကိုယ်ကြီးလည်းမြန်လို့ဒါကာမတဝဘဝတဝဘဝတဝလည်းလောဘပဲရူပဘဝအရူပဘဝလည်းနော်ဇန်နေရတယ်ရူပဘဝရောအရူပဒီဘဝတွေနှစ်သက်တာဒါလည်းလောဘဒိဋ္ဌာတဝဒိဋ္ဌိနော်ဘဝတွေနှစ်သက်နေတော့ဒီမှာပါထင်မယ်ယုံနာ ဆွဲလာနေတဲ့ယုံနာနှစ်ပါးခန္ဓာ၅ပါးခွင့်တော့ပါငါတို့ကယောက်ျားမိန်းမထင်နေအတ္တကောင်ဝိညာဉ်ကောင်ထင်နေဒါဟာဒိဋ္ဌိပဲဒိဋ္ဌသဝါဆိုဒိဋ္ဌိပဲဝိဇ္ဇာသဝါဆိုတာကဒါတွေအမှန်တိုင်းမမြင်နဲ့မောဟပဲနော်တေကိုကောက်လိုက်တဲ့အခါကျတော့ကာမဘောဘဝသဝကလောဘဒိဋ္ဌသဝဒိဋ္ဌိနော်အဝိဇ္ဇာသဝမောဟဒီအသောတရားတွေ ရှိနေနော်ဝိဇ္ဇာကရှိနေမှာပဲဒီအသောတရား၄ပါးကြောင့်အဝိဇ္ဇာအသိဉာဏ်မဲမှုဖြစ်တာအသောတရားတွေဖုံးလွှမ်းနေရင်အသိဉာဏ်ကဖြစ်တော့တာအသိဉာဏ်မဲတဲ့မောဟကဖြစ်တော့တာပေါ့အသိဉာဏ်ဖြစ်တာအသိဉာဏ်မဲတဲ့မောဟဖြစ်တာဒါကြောင့်မို့ဘုန်းကြီးတို့ကဘာလို့ရလဲဆိုတော့ဒီအသိဉာဏ်နဲ့မဲတဲ့တရားကိုအသိဉာဏ်ရှိတဲ့တရားဖြစ်အောင်ဘာလို့ရမလဲဒီအသောတရား ဆုတောင်းကြတယ်ပေါ့နော်အာသောတရားမှာတို့ရကုံရကုံရဖြစ်တဲ့နိဗ္ဗာန်ရောက်ပြီအေယမေပုံညာအာသဝခယဝဟံဟောတုအာသဝခယံဝဟံဟောတုကြမှားတယ်အာသဝခယဝဟံဟောတုတပည့်တို့အာသောကုံရနိဗ္ဗာန်ကိုရောက်ရပါလို့ဆုတောင်းဒီတိုင်းဆုတောင်းနေမရဘူးဗျာနော်အဲတော့ဒီပရိသတ်သမုပ္ပါကတန်တရားဆက်ကြည့်လဲပြတော့ပါလဲအာသောတရားတွေကိုယ်တဏ္ဍမှာမဖြစ်ရတရားတွေရှုမှတ်ရမယ် တရားရှုမှတ်မှသာလည်းဒါအသိဉာဏ်ဖြစ်မယ်သိဉာဏ်ဖြစ်မှသာလည်းဒီပရိစ္ဆသမုပ္ပါဒ်ကကင်းပြတ်သွားကင်းလွတ်သွားမှာပေါ့နော်ဒီမှာလည်းဒီလိုလုပ်တဲ့နေရာမှာတော့ဘုန်းကြီးတို့ဟုတ်လားဘာကုသိုလ်မဆိုလုပ်ရတာပေါ့နော်ကုသိုလ်ကောင်းမှုလုပ်ရမယ်ကုသိုလ်ကောင်းမှုကဒါနလည်းလုပ်ရမယ်သီလလည်းလုပ်ရမယ်ဘာဝနာတွေလည်းလုပ်ရမယ်ဘာလို့လဲဆိုဒါနလုပ်စေခြင်းလဲဘောဟာတခုတည်းနဲ့ပြတ်တော်လုံနိုင်တော့ကောင်းတာပေါ့ တချို့ကဘဝတစ်ခုလည်းပြောင်းလည်းမလုပ်နိုင်ဒါနလည်းပဲနေတယ်ဘာနာကရောက်ရပါမှာချမ်းသာကိုပေးစေတယ်ကိုကဘဝမပြတ်သေးဘူးဆိုရင်ဘဝသွားရအောင်ရောက်တဲ့ဘုံမှာမချမ်းချမ်းသာသာဖြစ်ဖို့ဆိုရင်ဒါနပါမနောက်သီလသီလလည်းလိုတယ်သီလပါမအသက်ရှိနော်ယောဂကင်းဟောချမ်းတော့ချမ်းသာပါတယ်အသက်ကမရှိဘူးအလုံးမှာနော် အသက်တော်ရှည်ပါရမချမ်းသာဘူးရှင်ရဒုက္ခများစွာကြုံတာပေါ့ဘယ်လူကိုတောင်းဖို့တောင်းတော့အကြောင်းမို့ဘုန်းကြီးတို့တွေဘုန်းကြီးတွေလည်းလုပ်ရမယ်ရဟန်းတော်တွေလည်းလုပ်ရမယ်ဒါနတွေလည်းလုပ်ဖို့လိုသလိုသီလတွေလည်းလုပ်ဖို့လိုတယ်ပြီးတော့တဆင့်တက်ပြီးတော့သမာဓိရအောင်သမထတွေပေါ်ရမယ်ပြီးတော့ဝိပဿနာဉာဏ်တွေဖြစ်အောင်လုပ်ရမယ်နော်ဒီမှာကုသိုလ်လုပ်တဲ့ခါမှာတချို့ကဘာထင်လဲဆိုဖះတဲ့ကြောင်းဆောင် မကုသိုလ်ရတယ်လို့ဒီလိုထင်ကြတာများတာပေါ့နော်။ဘာဖြစ်လို့သူကဘုရားတဲ့ကြောင်းဆုံးလဲလုံးလဲဟိုကြောင်းမကြီးလို့သူကဂုံလိုချင်တာကိုဘုရားတကာကြီးဆိုဂုံလိုချင်တာ။အဲ့ဒီလိုဂုံလိုချင်လို့တွေ့ရင်ဒါလောဘနဲ့လှူတာပဲဗျာ။လောဘနဲ့လှူရင်တော့အကျိုးပေးဆိုရင်တတ္တိကနည်းမှာချီးမွမ်းခံရင်လို့နော်။ဒါမျိုးလှူတယ်။ဒီတော့လှူတဲ့ခါမှာနော်ဘုရားတိတ်ကဆရာတော်ရဘာနဲ့ပြောသွားလဲဆို ဒီသာနာနဲ့ဆက်တဲ့ကုသိုလ်တွေလုပ်တဲ့နေရာမှာနော်ကြောင်လက်သက်ဝက်တယ်လို့ဝက်ထားပြီးတော့လုပ်နိုင်ဖို့ကောင်းပါတယ်နော်ဆိုလိုတာကတော့အလူတန်းလုပ်တဲ့ခါကျကိုယ့်အတွက်မရည်ရွယ်ပါနဲ့နော်ကိုယ့်အတွက်မရည်နဲ့ကိုယ်ခုံရှိဖို့နော်ဒီလိုလူလိုက်ရင်တော့ငါခုံရှိမှာအများကြီးညိုကြမှာလေးစားကြမှာချီးမွမ်းကြမှာဒါမျိုးတွေမမျှော်လင့်ဘူးအဲဘုန်းကြီးကုတရားတွေပြ ဒီမှာဒီလိုတရားတွေပြနေမြတ်ကြီးကြီးချောင်းဒါတွေမမြော့ပဲနဲ့လို့ကိုသိနေတဲ့အခုနားနေတဲ့ဒီကမာတွေသိဖို့ဘုန်းကြီးကဒီစိတ်နှလုံးထားပြီးတော့သင်ပေးရမယ်ဆူတောင်းရင်တော့နိဗ္ဗာန်ဆူတောင်းပေါ့ကိုယ့်ရဲ့ကျိုးကိုကျိုးကိုမဆူတောင်းလောက်ရင်ဒါအများအကျိုးအတွက်ရည်ရွယ်လို့လှူတဲ့တန်းတဲ့ကလည်းအများအတွက်နော်တန်ဃာတော်များအတွက်သို့မဟုတ်ဒီเจ้าမှာ ကုသိုလ်ကောင်းမှုတွေများများလုပ်ဖို့အတွက်လူကိုလှူနိုင်တောင်းဖို့လှူနိုင်တောင်းဖို့တန်နိုင်ဖို့အတွက်သီလတွေစောင့်တည်နိုင်ဖို့အတွက်တရားတွေအထောက်နိုင်ဖို့အတွက်ကြောင်းကနေလှူတယ်အများတဲ့ယူရလှူပါဖះတဲ့ကြောင်းဖះတွေလှူတဲ့အခါလဲဒီတိုင်းပဲနော်ခုအတွက်ရည်ရွယ်ပြန်မလှူရအောင်လူများအတွက်ဒီဖះကိုအာယုံပြုပြီးတော့တော့ကုသိုလ်တွေဖြစ်ကြပါလေဒါမျိုးသွားရမှာနော်အဲ့လိုမှမဟုတ်ပဲနဲ့ကိုချီးမွမ်းမှု ကြော်စုံမှုဂုံကိုငဲ့ပြီးလှူရင်တော့ဒီကုသိုလ်စေနာတွေကဘယ်ရောကာမတဝါတွေပါနေတယ်။ဟောဝါတဝါတွေဒိဋ္ဌာတဝါတွေဝိဇ္ဇာတဝါတွေပါနေတော့ဘယ်တော့မှဒီတန်စရာမလွတ်ဘူး။အဲကြောင့်ကုသိုလ်ကောင်းမှုလုပ်တဲ့အခါကျတော့ဘာလို့ရမလဲ။အာသောကိဏနိဗ္ဗာန်ကိုရည်ရွယ်ပြီးလုပ်ပေါ့နော်။ဒါနလုပ်တဲ့အခါဒါသတိထားဖို့သီလစောင့်တွေကသတိထားဖို့အဓိကပိုင်းကတော့သမထပိုင်း ဝိပဿနာပိုင်းကတမာရီရအောင်အထုတ်တဲ့ပိုင်းကအရေးကြီးတယ်။ဘုန်းကြီးတို့သင်တန်းမှာသင်တာတွေလည်းများနေ။ဘုန်းကြီးလည်းသင်နေပြီးတော့ကိုယ်ကိုယ်တိုင်လှုပ်ဖို့လည်းလိုတယ်။ဒါကြောင့်ယောဂီတွေလည်းအခုဆိုရင်ဘုန်းကြီးတို့သတိပေးနေတာကဝါရင်းကာလဖြစ်တယ်။ကြိုးစားပြီးလှုပ်လှုပ်ကြမယ်။တတ်တယ်များပေါ့။ကိုယ်တဏ္ဍာမှာဒီခုနအသောတရားတွေကင်းတဲ့နိဗ္ဗာန်ရောက်နော်။အာယုံ၅ပါးကာမဂုဏ်တရားနဲ့ပတ်သက်ပြီးဆွဲလမ်းမှုတွေ့တောင်းမှုဖြစ်အောင် ဘဝတွေမှာဆွဲလမ်းမှုတွေ့တာမှုနည်းရအောင်ပြီးတော့ငါသူတစ်ပါးယောက်ျားမိန်းမထင်မှတ်နေတယ်နော်ဒိဋ္ဌိဆွဲပေါ့ဒိဋ္ဌိအေယူဆအတ္တကဝိညာဉ်ကောင်းဆိုဒိဋ္ဌိတွေပြုတ်သွားအောင်ဒါတွေဘုန်းကြီးကလောက်အောင်ဒါတွေပြုတ်ဖို့ဆိုရင် ပါလေအသိဉာဏ်ဖြစ်အောင်လို့အသိဉာဏ်အမှန်တိုင်းသိလိုက်မောဟလေပါသွားတာနေသွားတော့လုံးဝမောဟ ကင်းကွာသွားတာတော့ယဟန္တာဖြစ်မှာပဲဥရိစမောဟတော့ပြုတ်သွားပါတယ်သောတာပန်လောက်ဆင့်ဆိုရင်တော့ဝိသိကိစ္စမောဟပြုတ်သွားတယ်အဲ့ဒီလားတွေကတော့ကြိုးစားအထောက်မှရတယ်ဗျဆုတောင်းနေလို့မရဘူးเนาะအဲ့တော့ဒီမှာဒါနတွေပါပြီးပြုလုပ်မယ်ဆိုရင်လည်းအများတဲ့ရည်ရွယ်ပြီးပြုလုပ်ပါအများတဲ့ရည်ရွယ်ဆုတောင်းရင်တော့နေပါဆုတောင်းပါအများတဲ့ရည်ရွယ်ပြီးပြုလုပ်မယ်ဆိုရင်ဒါန ကြောင်လူလူဖရာလူလူကြုံများပါတယ်များတယ်ကြီးရမဟုတ်ဘူးကိုယ်ကုံတဲ့ဖို့ဂုံမဲ့ပြီလူမဆိုရင်နော်ဟိုကာမဘဝတွေမှာလဲပြီဦးနော်ရူပဘဝတွေမှာနော်ဘဝတွေထဲမှာကျင်လည်ပြီဦးနော်တန်တရားမလွတ်နိုင်ပါဘူးနော်အဲကြောင့်မို့သမထကိုလည်းတမာရီရအောင်လည်းဆိုဆိုမြဲမြဲကျင့်ရမယ်တမာရီရပြီးတော့ဝိပဿနာဆက်ကျင့်ရဝိပဿနာဆက်ကျင့်နေနေအသိဉာဏ်ဖြစ်အောင်ကျင့်ရတယ် အသိဉာဏ်ဖြစ်မှာနော်ဉာဏ်နဲ့ဆင်းရဲတက်ပြီးမဉာဏ်ဖွဉာဏ်ရတာမဉာဏ်ဖွဉာဏ်ရမှာခုနကလောဘအရင်မြစ်တွေဒေါသအရင်မြစ်တွေမောဟအရင်မြစ်တွေသူမဉာဏ်ဆင်တန်းရဖြက်ဖြက်တော့ဖြက်ဖြက်ချအဲ့ကြမှာနော်ဘုန်းကြီးတို့ကတန်တရားတွေနဲ့လွတ်မြောက်ပါမယ်အဓိကတော့ဒီလောဘအရင်မြစ်ဒေါသအရင်မြစ်မောဟအရင်မြစ်တွေတတ်နိုင်များ ဖြတ်ရမယ်နင်းနိုင်များနင်းအောင်လုပ်ရလုပ်တဲ့ကဆုတောင်းနေလို့မရအောင်လည်းမလုပ်ဘူးသမထဘာဝနာတွေတမာတိရအောင်လုပ်အောင်တမာတိရပြီးတော့ဉာဏ်ဖြစ်အောင်လုပ်ဉာဏ်ဖြစ်မှဒီမကောင်းတဲ့လောဘအရင်ပြစ်တွေဒေါသရင်မှဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်သွားလေနော်မဉဏ်နဲ့စဉ်းစားရပိုင်းနဲ့သူဉာဏ်လည်းဖြတ်ဖြတ်ဖြတ်နောက်ဆုံးတော့နော်လုံးဝဖြတ် ပြတ်သွားပြီဆိုအာလောဒအာလောဘအာဒေါသအာမောဟဟိတ်တွေကိုယ်တဏ္ဏမှာတည်သွားမှာအဲ့ဒီရင်းမြစ်တွေအာကောင်းတာရင်းတာနိဗ္ဗာန်ရောက်တော့မှာเนาะဒီလိုသိအောင်အားထုတ်နိုင်ကြသဖြင့်မဉ္ဇဏ်ဘုံဉာဏ်နိဗ္ဗာန်ကိုရလို့ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်ဘုရားပေးတဲ့ဆုနဲ့ပြေဝရပါပြီရှင်ဗျာ။သာဓုအာဓုပါဓုပါဗျာ။ရှင်ဗျာ